ဒီနေ့ကသတင်းကဓမ္မာနုပဒနာသတိပဋ္ဌာန်သစ္စာပိုင်းစပြီးတော့ဒီနေ့ကဟောခဲ့ဒီနေ့အဲ့ဒါဆက်ပြီးတော့ဟောရအောင် သတိံသာဘိကွေဘိကုဓမ္မေတုဓမ္မာနုပါတိဝိရတိသတုတုအရိယသစ္စေတုဘိကွေယာနုဘိကုသံဃာဘိကိုရှုမြင်သောယောဂီယာနိသတုတုလေးပါးကောင်းသောအရိယသစ္စေတုအရိယသစ္စာဟုဆိုအပ်ကုန်သောဓမ္မေတုသဘောတရားတို့၌ဓမ္မာနုပါတိသဘောတရားဟုရှုမြင်သည်ဖြစ်၍ တတင်္ဇဝိရတိအဘဲတို့ဤသည်နိဟုကဤရာဘိကွေသိကုဤရာဒုက္ခနိယထာဘုရံပဇာနာတိအယံဒုက္ခသမုဒယောတိယထာဘုရံပဇာနာတိအယံဒုက္ခនិရောဓတိယထာဘုရံပဇာနာတိအယံဒုက္ခនិရောဓဂာမိနိပတိဗရာတိယထာဘုရံပဇာနာတိ ဒေဒဝေယံတို့သီရဤသာသနာတော်၌ဘိက္ခုသံဃာဘေးကိုရှုမြင်သောယောဂီယာနီဣဒာဤဒီကဒုက္ခံစေရီဣတိဤတို့ယထာဥဒံဟိုတိုင်းမှသာပဇာနာတိပိအယံဤဒီကဒုက္ခသမှုရောက် ဆင်းရဲဖြစ်ကြောင်းတရားဤတိလိုယထာဟုတာဟောတိုင်းမှာသာသနာတိပြီတရားဤဒီကဒုက္ခနိရောဓဆင်းရဲဤချုပ်ငြိမ်းရာဖြစ်သောတရားဤတိဤလိုယထာဟုတာဟောတိုင်းမှာသာသနာတိပြီတရားဤဒီကဒုက္ခနိရောဓဂာမိနိပရိပရာဆင်းရဲချုပ်ငြိမ်းရာသောရောက်ကြောင်းဖြစ်သော အကျင့်လားမှမည်ဒီဆိုသာဝတဟိုတိုင်းမှာသာပဇာနာတိတိသစ္စာ၄ပါးတရားအရိယာတော့သိရတဲ့သစ္စာ၄ပါးတရားဒီနေ့ကသစ္စာအကြောင်းပဲပြောပြီးသမုဒိသစ္စာလောက သမုဋ္ဌာတဲ့အတိုင်းမှန်ကန်နေတာသမုဒိသစ္စာလို့ဆိုတယ်သဘောတဘာဝအချင်းမှန်ကန်နေတဲ့အာဃာတော်ကို ပရမထသစ္စာပရမထသစ္စာလို့ခေါ်တယ်အဲဒီပရမထသစ္စာထဲမှာလဲသဘာဝသစ္စာနဲ့အရိယသစ္စာနဲ့ခွဲလိုက်တဲ့အခါမှာသဘာဝသစ္စာကတော့သဘောတရားအနေအချင်းမှန်းနေတာတွေကသဘာဝသစ္စာတွေပဲသဘာဝသစ္စာထဲမှာ ဒုက္ခချမ်းသာတယ်ဆိုတရားလည်းရှိတယ်ဒုက္ခဆင်းရဲဆိုတာလည်းရှိတယ်ဥပေက္ခလို့အလေအလလို့လည်းရှိတယ်အဲဒီထဲမှာကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်အမျိုးမျိုးရှိတယ်အရိယသစ္စာနယ်ပယ်ရောက်သွားတဲ့အခါကျတော့သဘာဝသစ္စာတွေကဒုက္ခချမ်းသာတွေလည်းအဲဒုက္ခဆင်းရဲဖြစ်နေတာပဲတချို့ဒုက္ခတွေကဒုက္ခတွေဖြစ်လောကီချမ်းသာတွေဆိုတာတွေဟာ အရိယသစ္စာနဲ့ပယ်တဲ့ကြတော့ဆင်းရဲတရားဒုက္ခအရိယသစ္စာတွေပြည့်အဲလောကဘက်ကနေပြီးကောင်းတယ်ဆိုတာတွေဟာအရိယသစ္စာနဲ့ပဲကြတော့မကောင်းတာတွေဆင်းရဲတွေပြည့်အဲတော့အခုဟောမှာကတော့အရိယသစ္စာနဲ့ပဲကဒီနေ့ကဟောခဲ့တာအရိယသစ္စာနဲ့ပဲက အဲယောဂီဖြစ်တဲ့ဉာဏ်နဲ့သာပြည့်ဒီတာဖြစ်တဲ့ဉာဏ်ဟာဒီတရားဟာဆင်းရဲပဲလို့ဆင်းရဲမှန်ကိုသိရဲ့ဆင်းရဲမှန်ဆိုတာပဲတရားတော့ဒေဝမကတရားပဲတဲ့ဒေဝမကဟုတ်လားပါဠိလိုအစပြောရမှာဒေဝမကဒေဝမကဆိုဘုံသုံးပါးနဲ့ဖြစ်တယ်လို့ဆိုတယ်ပြီးတော့သုံးခု ဘူမိကတော့ဘုံပဲအဲတေဘူမကဆိုတော့ဘုံသုံးပါးမှာအကျုံးဝင်တဲ့တရားတွေတဲ့ဘုံသုံးပါးတဲ့ကတရားတွေဘုံသုံးပါးဆိုတာဟာဘာလဲဆိုကာမဘုံရှိတယ်ရူပဘုံရှိတယ်အရူပဘုံရှိတယ်သုံးခုပဲရှိတယ်ကာမဘုံဆိုတာကတော့အပယ်လေးဘုံကာမဘုံလူဘုံနဲ့ကာမဘုံပဲ မြို့ဘုံကအထက်တက်သွားတော့နတ်ပြည်၆ဓာတ်ဆိုတာရှိတယ်ကာမဝတ္တရနတ်ပြည်၆ဓာတ်တဲ့အဲ့ဒါလည်းကာမဘုံဒီကာမဘုံမှာလည်းယောက်ျားမိန်းမအစုံရှိတယ်အဲ့ဒီကာမဘုံမှာ30နဲ့တဘုံရှိတယ်ကာမဘုံ30တဘုံကနေပြီးအထက်တက်သွားတော့တခါရူပဓမ္မဘုံတဲ့ဒါတွေကတော့

ဒီကကာမဘဝနေပြီးယူပါဝသရဇာနေဆိုတာတရားထုတ်ရသွားတော့သူ့ရသွားတဲ့ပုဂ္ဂိုလ်တွေအဲဒီပုံရောက်သွားရင်ယောက်ျားပဲရောက်သွားမိမပဲရောက်သွားဒီပုံမှန်မှန်နာပဲဒီပုံနဲ့ပဲယောက်ျားရဲ့မိမရဲ့ဖွယ်ရခြင်းမရှိဘူးအဲဒါကရူပပုံတွေခေါ်တယ်အဲဒီရူပပုံကအထက်ကောကြတော့အရူပပုံတွေတဲ့အရူပပုံကြတော့ရုပ်တော်မရှိကြဘူးသူကစိတ်ကြီးရဲ့ကြော်တယ်လေးပုံ

အမျိုးသားအချင်းတူးနေလို့သူ့ကိုပေါင်းလိုက်တဲ့ကာမဘုံပဲတဲ့ကာမကိလေသာမกินသေးတဲ့ဘုံအဲဒီကယူပါယူပါဝဇ္ဇ16ဘုံကယူပါဘုံဒီကအထက်ရုပ်မရှိတဲ့ဘုံကတော့အာယူပါဘုံသိကြည့်ရခြင်းသိကြည့်ရခြင်းလားဆန်းကျင်တဲ့ဘုံတွေလည်းဒါကြီးရတော့ညဇောဘုရားကြီးဟောကြားထားတော့ဒီဘုံကြီးကသိရအောင်နှုံးဝင် ဒီဘုံတွေကတော့စမ်းသပ်လို့ကိုမရနိုင်ဘူးကဘယ်နဲ့ရုပ်မှမရှိပဲအာမလည်းမတွေ့နိုင်ဘူးကစိတ်ကြီးရဲ့နန္တရားကြီးတဲ့ပြင်အဲဒီဘုံသုံးပါးမှာအတွင်းဝင်တဲ့တရားတွေမှန်တယ်များအကုန်လုံးဒုက္ခသစ္စာကြီးတယ်ပဲဘာချမ်းရအောင်လဲဆိုတော့တဏှာကိုတော့ချမ်းသာရမယ်ဒီထဲမှာတဏှာရှိတယ်အဲဒါလေးချမ်းပြီးတော့တဏှာဆိုတဲ့တမဲ့ပါရမှုလေး

နေရင်ဖြစ်နေတဲ့ကရှိတယ်ဒိဋ္ဌာဖြစ်နေတဲ့ကရှိတယ်ဒိဋ္ဌာဖြစ်နေတဲ့ကရှိတယ်အသူတကယ်ဖြစ်နေတဲ့ကရှိတယ်အဲလူပုံရောက်ပြီးလူဖြစ်နေတဲ့ကရှိတယ်နာဖြစ်နေတဲ့ကရှိတယ်နာမှလည်းပဲသူတို့မာရေးတို့ဒါရုဏတုတ္တုတမျိုးတမျိုးပေါ်လေသူဖြစ်နေသူသူပြောခဲ့မျိုးမျိုးလျှောက်ဖြစ်နေတာအဲဒီကာမတစ်ဆက်တဲ့ဘုံဘယ်ဘုံမှာပဲဖြစ်နေနေသူဟာသူ့တဏ္ဍာငါရှိတဲ့တရားကိုကာမတရားလို့ခေါ်တယ်ကအဲဒါကကာမတရားတဲ့က သူကတရားတစ်ခုပဲဒါလူကြောက်တဲ့တော့မသိတဲ့လူတွေမပါသေးဘူးသိတဲ့ပုဂ္ဂိုလ်တွေဘာမှမပါသေးသူကြောက်တဲ့သူကနေဒါကသမဘုံကနေပြီးတော့ရူပဘုံဇာန်ရပြီးရူပဘုံရောက်ပြန်ပြီတဲ့အဲဒီရူပဘုံ36ဘုံ36ဘုံထဲမှာ7ဘုံလောက်ကတော့ဒါပုရိသေရောက်နေမှာတော့ဘုံ9ဘုံကတော့အနာဂံပုဂ္ဂိုလ်တွေကရောက်နေတဲ့ဘုံရှိတယ် သို့တော်ဝါဒဘုံအောက်ပိုင်းကတစ်ခဲနဲ့တဘုံကြီးအဲအဲဒီတစ်ခဲနဲ့တဘုံကတော့သူလူရှင်တွေရောက်နေမှာအဲဒီဘုံတွေရောက်နေတဲ့အခါအဲဒီပုဂ္ဂိုလ်ဤသာနာမှာရှိတဲ့တရားတွေရူပတရားတွေလို့ခေါ်ရတယ်အဲဒီကနေပြီးတကအာရူပဘုံရောက်နေကြပြီဆိုရင်သိပြီးရပြည့် အဲဒီအာရုပလေးကိုရောက်ပြီးတဲ့ပုဂ္ဂိုလ်ဤသာနာမှာရှိတဲ့ဒီအာရုပတရားအဲဒီကဒီဘဝအာရုပဘဝနဲ့ဆင်းလာလူကြီးရောက်လိုက်နတ်ကြီးရောက်လိုက်နတ်ကြီးရဲ့နေပြီးတဲ့ဒီဘဝအာရုပဘဝရောက်လိုက်အဲဒီဘုံ၃၁မှာလှည့်ပြီးတော့ဘဝနာသာလေးရောအဲဒီတော့လက်ဖြစ်နေတဲ့သတ္တဝါမှာရှိရရှိရမှာသူကာမဘုံဖြစ်နေတဲ့အခါကာမတရားပဲရူပဘုံဖြစ်နေတဲ့အခါရူပတရားပဲအရူပဘုံဖြစ်နေတဲ့အခါအရူပတရားပဲ ဘုံသုံးပါးတွေကအကျုံးဝင်တဲ့တရားတွေဒုက္ခသစ္စာတွေကြီးတယ်ပဲတဲ့ဒါတွေကသူ့ကြောက်ရဲ့နော်သိရင်ပုဂ္ဂိုလ်တွေမှာပါတယ်အဲသိရင်ပုဂ္ဂိုလ်တွေကသူ့ဒုက္ခနဲ့သူပေါ်သိရင်ပုဂ္ဂိုလ်တွေလည်းပဲဘုလူတယောက်အတွက်ဆိုရင်လည်းအဲ့ဒီလူသူ့ဒုက္ခပေါ့ဒီတဲ့လူတယောက်အတွက်လည်းဒီတဲ့လူကသူ့ဒုက္ခကိုယ်ဒုက္ခနဲ့ကိုယ်ကိုယ်ဝန်နဲ့ကိုယ်ထားနေရတာတွေဟုတ်လားဘုံသုံးပါးနဲ့ဖြစ်တဲ့တရားတွေဒုက္ခသစ္စာတွေလည်းဆိုတော့အလုံးတစ်လောကလုံးကသတ္တဝါတွေရဲ့တရားတွေကိုအကုန်လုံးစုပေါင်းပြီးတော့ဒီလိုယူရမှာမဟုတ်ဘူးတယောက်တယောက်ချင်းယူရမှာ အဲကိုယ်တဏ္ဍာငါဒုက္ခသစ္စာတွေကိုယ်ဘုံသုံးပါးမှာဖြစ်တဲ့တရားတွေကကိုယ်ဒုက္ခတွေသူများဘုံသုံးပါးဖြစ်တဲ့တရားသူများဒုက္ခတွေသူများဒုက္ခနဲ့ကိုယ်ဒုက္ခနဲ့မရောရဘူးတခြားကြီးပဲပြောလို့လည်းမရဘူးအဲ့ဒါဘုံသုံးပါးနဲ့ဖြစ်ခဲ့တဲ့ဈေးကလည်းဖြစ်ခဲ့ပြီယခုလည်းဖြစ်စေနောင်လည်းဖြစ်ဦးမယ်အဲဒီဘုံသုံးပါးအတွင်းဝင်တဲ့တရားတွေဒါတွေက ဒုက္ခသစ္စာတရားဆင်းရဲတရားတွေကြီးရဲ့ပဲတဲ့အဲဒီဆင်းရဲတရားတွေအဲဒီဆင်းရဲတရားတွေကိုဘယ်လိုလုပ်ပြီးဝေဘာနာတယ်လဲဆိုတော့ကတမင်းစဘိခွေဒုက္ခအရိယသစ္စာဘိခွေယာတော့ဒုက္ခအရိယသစ္စာအရိယတော်သိရတော့ဆင်းရဲဆင်းမှန်တရားဒီကတမင်းစပဲနိမူပါဒုက္ခအရိယသစ္စာတရားခုနဘုံဘုံမနဲ့တွင်တဲ့ဒုက္ခအရိယသစ္စာတရားဘယ်ဟာလဲလို့ဆိုတော့ ဇာတိပိဒုက္ခဇာတိပိဘဝသိဖြစ်ရခြင်းသည်နိဒုက္ခဆင်းရဲပင်သည်ဘဝသိဖြစ်တာဆင်းရဲပဲဟာဘယ်ဘဝဖြစ်နေပါလဲကိုတယောက်တည်းကိုတယောက်တည်းစဉ်းစားကြည့်ငရဲဖြစ်ရင်လည်းအဲဒီငရဲဖြစ်တာဒုက္ခပြိဿံဖြစ်ရင်လည်းအဲဒါဒုက္ခကြိဒါဖြစ်ရင်လည်းဒုက္ခသူတို့ကဖြစ်ရင်လည်းဒုက္ခလူဖြစ်ရင်လည်းဒုက္ခဟုတ်လားလူဘဝသာတိလည်းဒုက္ခ နာဘဝဖြစ်တာလည်းဒုက္ခခုနယူပပြမာတွေဖြစ်တဲ့ဒုက္ခအာယူဘဘုံတက်ပြီးဖြစ်တဲ့ဒုက္ခဒီကလည်းဒီလိုဖြစ်ခဲ့တဲ့ဘဝတွေများလာတယ်ဒါကဖြစ်တဲ့ဖြစ်တဲ့ဟာတာဒုက္ခတွေကြီးတယ်ယခုဘဝလည်းဖြစ်သေးတယ်အဲ့ဒါလည်းဒုက္ခနောင်လည်းဖြစ်အောင်ပဲဖြစ်တာနောက်ဖြစ်မဲ့ဥစ္စာတွေလည်းဒါလည်းဒုက္ခတွေဇာတိဒုက္ခပဲဘာဖြစ်လို့ဇာတိဒုက္ခခေါ်ရတယ်လဲဆိုရင်ဒီနေ့ကပြောခဲ့တယ်နော်ဒါတွေတော်တော်လည်း ဒီနေ့ပြောတာနဲ့တော်တော်သုံးနေပါလားဇာတိဟာဘာဖြစ်လို့ဒုက္ခဆောလဲဒီဇာတိဘဝအစ်ဖြစ်လို့ဒီဘဝလုံးနဲ့ဆိုင်တဲ့ဆင်းရဲတွေတွေ့ရကြုံလာတာတဲ့ဇာတိတက်တက်ကတော့ဒုက္ခမဟုတ်ပါဘူးဇာတိလေးကတော့ဘဝအစ်ဖြစ်လာတာလေယုံနာလေးမှာပရိသေစိတ်နဲ့သေသေယုံနဲ့အဲ့ဒါဖြစ်ပေါ်လာသူဒုက္ခမဟုတ်ဘူးသူကတော့ယုံနာဒီတဲ့ဒုက္ခမပါဘူး ဒီနေ့ပြောတဲ့ဒုက္ခ9မျိုးထဲမှာဒုက္ခအစစ်တကယ်မှမပါဘူးဒီနေ့ဒုက္ခ9မျိုးဒုက္ခဒုက္ခဟာဒုက္ခဒုက္ခဒီနေ့ပြောတယ်ကိုယ်ဆင်းရဲစိတ်ဆင်းရဲတွေကဒုက္ခဒုက္ခပဲကိုယ်ထဲမှာဆင်းရဲတယ်စိတ်ထဲမှာဆင်းရဲတယ်အဲကိုယ်ရဲ့စိတ်ထဲမှာမခံရတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာတွေကလည်းမြတ်ကိုဒုက္ခဒုက္ခလို့ခေါ်တယ် ကိုယ်ရဲ့ကိုယ်ရဲ့ကမခံနာတာတွေကနာကျင်ကြိုက်ခဲတာတွေမောပန်းတာတွေအနေတိုင်းခဲတာတွေလူတွေအကုန်ပေါ့လေကိုယ်နဲ့စပ်ပြီးတော့ဖြစ်တာတွေယောဂဝေဒနာဖြစ်လို့ပဲဖြစ်ဖြစ်သူ့လိုလိုပဲဖြစ်ဖြစ်အလုပ်ကိပင်မလို့ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့လေကိုယ်ထဲမှာနာကျင်ကြိုက်ခဲခံခဲတာတွေလူတွေများအကုန်လုံးကိုယ်ဆင်းရဲဒုက္ခဝေဒနာတွေဒါလည်းဒုက္ခဒုက္ခပဲသူလည်းမကောင်းဘူး ကိုယ်ဆင်းရဲတွေကဖြစ်ပေါ်လာလို့ရှိရင်မကောင်းတာပဲစိတ်ဆင်းရဲတွေကတော့စိတ်ထဲမှာချမ်းသာမှုတွေစိတ်နှလုံးမသာမှုစိတ်ပူပင်မှုဝါနီမှုပူဆွေးမှုစိတ်ထဲမှာခံစားရတဲ့သဘောတွေကိုလည်းအကုန်လုံးကစိတ်ဆင်းရဲတွေကလည်းဒုက္ခဒုက္ခပဲအဲဒီပရိသေစိတ်နဲ့ပရိသေယုံမှာအဲဒီဒုက္ခတွေမပါဘူးဒီဒုက္ခဒုက္ခမှာ အဲဒုက္ခဝေဒနာတွေတဲ့ကိုယ်ရဲ့စိတ်ထဲမှာချမ်းသာတဲ့သဘောတွေကိုယ်ထဲမှာတွေ့ရှိပြီးတော့ကိုကောင်းနေတာတွေလောကကလည်းချမ်းသာလို့ပဲခေါ်တယ်။ခေါင်းကသဘာဝသစ္စာမှာလည်းပဲဒုက္ခဝေဒနာလို့ပဲခေါ်ရတယ်သူကကောင်းနဲ့ကောင်းနေတာပဲသူကဖြစ်တာ။စိတ်ထဲမှာဝမ်းမြောက်ဝမ်းသာပြီးစိတ်ချမ်းသာနေတာတွေရှိတယ်။လောကကလည်းဒီဥစ္စာကောင်းနေတာပဲ ချမ်းသာကိုအဲ့လိုရှိနေတယ်သဘာဝသစ္စာနဲ့လည်းတိုင်းပဲဆိုလို့ရှိရင်လည်းအဲ့ဒီဥစ္စာဒုက္ခဝေဒနာလို့ပဲခေါ်တယ်ချမ်းသာလို့ပဲခေါ်ပါတယ်အဲဒါပဲလေလို့အခုအရိယသစ္စာဒေသနာကြတော့သူ့ကိုလည်းလောကီတရားဆိုလို့ရှိရင်သူဒုက္ခတွေထဲလိုက်တာဒုက္ခပဲအဲသူ့သဘာဝလည်းတော့သူကမသိရဘူးသူဖြစ်လာရင်ကောင်းနေတာပဲသူဖြစ်အောင်လို့ပဲတမင်က ရှားဖို့အားထုတ်နေရတာကိုယ်အတွေ့အထိကောင်းအောင်စိတ်စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ပြီးသိချမ်းသာအောင်ဒါပဲကြံကြံအားထုတ်နေရတာပဲအဲကိုယ်ရဲ့စိတ်ထဲချမ်းသာနေလို့ရှိရင်ပြီးတာပဲကိုယ်ရဲ့စိတ်ထဲချမ်းသာနေလို့ရှိရင်အကောင်းဆုံးပဲကွာဘယ်နည်းနဲ့ပဲချမ်းသာနေနေကိုယ်ရဲ့စိတ်ထဲချမ်းသာနေလို့ကကောင်းနေတာပဲလောကဘက်ကနေရင်ကောင်းပါလေ ဒါပဲလေလို့တဲ့သူကသူစီတော့တော့တော့ကောင်းတယ်တဲ့သူမရှိတဲ့အခါကျတော့မနေတာမထိုင်တာနဲ့ဆင်းရဲတတ်ပါပဲတဲ့သူကသူဖောက်ပြောင်းသွားတဲ့အခါသူပြောင်းလဲသွားတဲ့အခါကျတော့ဆင်းရဲပြီးတော့ကြံရစ်တတ်တယ်ဝိပရိနာမဒုက္ခခေါ်တယ်ကိုတယောက်တည်းနေနေတယ်အစတော့ကတယောက်တည်းနေနေတယ်ချမ်းသာနေတာနေတာတိုင်းသာရှိတယ် နောက်အကြောင်းအားလျော်စွာပေါ်ရလာနှစ်ယောက်ဖြစ်လာတယ်။ကြောင်းတယောက်နဲ့လည်းအမှန်ခင်မင်းရင်းနှီးပြီးတော့ဓမ္မရာဆင်သင့်ပြီးတော့နေလို့ဆိုင်လို့အမှန်ချမ်းသာပြီးတော့နောက်တစ်နေ့ကျအကြောင်းမသိလို့ဒီလိုမျိုးကွဲသွားလို့ရှိရင်အဲဒါမကွဲခြင်းမနဲ့ကွဲရလို့ရှိရင်နန္ဒုက္ခရောက်တယ်ကိုကအစတုန်းကချမ်းသာနေသလောက်ဘုံမှာကွဲရတဲ့ခါကျရင်ဒုက္ခရောက်တာပဲအခု ဒုက္ခတွေရောက်ကြတယ်ဆိုတာတွေကအဲ့ဒါတွေပဲမခွဲကျင်တဲ့ဟာတွေနဲ့ခွဲရတဲ့ခါကာလကြအစတုန်းကမရှိခင်တုန်းကသူကကိစ္စမရှိဘူး။နောက်ရှိလာပြီးတဲ့နောက်ပြန်ပြီးခွဲရတဲ့ခါကျရင်ဒုက္ခတွေကသိရောက်တယ်။အဲ့ဒါကြောင့်ချမ်းသာဟာသူဖြစ်ပေါ်လာတော့ကောင်းတယ်။သူမရှိတဲ့ခါကျတော့ဒုက္ခရောက်တာတော့သူဝိပရိနာမဒုက္ခလို့လည်းပြောရတယ်နော်ဝိပရိနာမဒုက္ခ။အဲ့ဒီဝိပရိနာမဒုက္ခ ဒုက္ခကတော့ဖြင့်ပြိတ္တိထဲမှာပါမယ်ဆိုရင်ပါနိုင်တယ်ပေါ့လေသူကတော့ဒါကလည်းသိမထင်ကြပါဘူးသူကတော့သူမထင်ကြဘူးနောက်တစ်ခုကသင်္ခါရဒုက္ခသင်္ခါရဒုက္ခဆိုတာကတော့အကြောင်းအားလျော်သွားဖြစ်ပြနေတဲ့တရားတွေသင်္ခါရတရားတွေပဲအဲ့ဒါတွေကတော့အကုန်လုံးယုံနာနေဘူးတည်းမြတ်သင်္ခါရတရားတွေကြီးတယ်ပဲအကြောင်းရှိလို့ဖြစ်တယ်အဲဘယ်အားမဆို အကြောင်းရှိမှပဲဖြစ်ပေါ်တယ်အကြောင်းမရှိရင်မဖြစ်ပေါ်ဘူးအကြောင်းရှိလို့ဖြစ်ပေါ်နေတဲ့ယုံနာတရားတွေဆိုတော့များအကုန်လုံးသင်္ခါရတရားတွေခေါ်တယ်ဒီသင်္ခါရတရားတွေကလည်းပဲမသက်သာဘူးလို့အများအားမကြောက်ကြဆိုင်ပြီးတော့ပြုပြင်ပေးနေရတယ်ပြုပြင်ပေးမှတော်ရုံပဲရှိတယ်အခုသင်နေကြကြပြောရမယ်ဆိုလို့ရှိရင်လူတွေဟာကိုယ့်ကိုယ်ကိုအများအားပြုပြင်နေရတယ်အသက်ရှင်ဝေးတာကြောင့်အများအားပြုနေရတယ် နေ့စဉ်သာလောင်မုတ်သိမှုမနေစေအောင်လို့သာရတယ်နေ့စဉ်ကျွေးနေရတယ်ဟာဒီနေ့ကိုတချို့ကတစ်ကြိမ်တချို့ကနှစ်ကြိမ်တချို့ကသုံးလေးကြိမ်လို့ကျွေးနေရတယ်နေ့စဉ်အဲအချိန်မှမှကျွေးရတယ်သူအချိန်မကြလို့ချင်းသူကစားလာတာပဲကျွေးရမကျွေးလို့ချင်းသာမနေနိုင်ဘူးအဲမစားလို့ချင်းသေလဲသေသွားနိုင်တယ်အဲဒါကြောင့်

ဘယ်အနေနဲ့မှကြာကြာကြီးမနေနိုင်ဘူးဘူထိုင်းနေလို့ရှိရင်လေခဏနေလို့ရှိရင်ညောင်းနေတယ်ဒီတော့ကနေပြီးတော့ညောင်းလာတာနဲ့ပူးလာတာနဲ့လက်ကနေပြီးတော့ညောင်းလာတာနဲ့ပူးလာတာနဲ့ခေါင်းကနေပြီးတော့ငုံနေရလို့သုံးမမော့နေရလို့သုံးမစောင့်နေရလို့မနေသာဖြစ်လာတာနဲ့လက်ကတောင့်ပြီးတော့နေလို့မနေသာဖြစ်လာတာနဲ့အားကတောင့်ပြီးတော့နေလို့မနေသာဖြစ်လာတာနဲ့အများကြီးသူကအများကြီးပဲအဲ့ဒါခဏခဏကျင်းနေရတယ် မျက်စိကအမြင်အဆုံးပဲမျက်စိကခဏခဏမျက်တောင်ခါရတယ်သူကကြာရကြီးဖွင့်နေတာနဲ့တော့ကြာရကြီးမနေတာလည်းမျက်တောင်တစ်ခါခါရတယ်တော့ကြာမျက်တောင်တစ်ခါခါရတယ်သူမျက်ရာကြည့်ပြီးပြင်ရတယ်မနေတာဘူးကအဲ့ဒါမနေတာလို့ပြုပြင်ပေးနေရတာတွေဟာနေတာအောင်လို့ပြုပြင်ရတာပဲဒါလည်းသင်္ခါရဒုက္ခတွေပဲဒါသင်ကြားတာတွေပြောတာမသင်ကြားတာတွေမြုပ်လာတယ်အများကြီးရှိတယ်အဲ့ဒါကိုယ်ထဲမှာ ယုံနာနေအကြောင်းအားလျော်စွာဖြစ်နေတဲ့ယုံနာနေအသင်္ခါရတရားတွေဒီသင်္ခါရတရားတွေကောင်းမြဲကောင်းပြီးတော့နေရမှာအမြဲတမ်းကြောက်ရွံ့စိုက်ပြီးတော့နေရပါတယ်အဲဒီတော့အမြဲတမ်းကြောက်ရွံ့စိုက်ပြီးတော့နေရတဲ့တရားတွေသင်္ခါရဒုက္ခတွေပဲလို့ပြုပြင်ပြီးတော့ပြင်နေရလို့ဒုက္ခအမြဲတမ်းရောက်နေလို့ဆိုလိုတယ်လို့ဘာနဲ့တူတယ်ဆိုရင်ဒီထဲမှာလေပေါက်လေကွဲစီးနေရတဲ့ပုဂ္ဂိုလ်များ လေကမရှိတာနဲ့လေကရေဝင်နေတဲ့အပေါက်ကွဲရှိတဲ့လေကြီးနဲ့မလွဲတာလို့ရေခီးသွားမယ်ဆိုလို့ရှိရင်ဒီလေကိုရေထဲမမြုပ်အောင်အများအားသူကြောင်းကြဆွဲရလိမ့်မယ်ရေတွေကအများအားဝင်နေမှာပေါ့ဝင်နေတော့အဲ့ဒီရေတွေကိုပက်ပက်ထုတ်နေမှာပြင်မှာရေတွေကိုပက်ထုတ်ရမယ်လူရကြီးရအောင်လို့လော်တဲ့ပုဂ္ဂိုလ်ကလော်

ဒေကြဒုက္ခရောက်နေလားလို့ဟိုရင်ဗာနဲ့တူလုံးပင်းလူတယောက်ကနေပြီးတော့ဝန်တော့ဝန်ကိုကြီးတင်ပေးထားတာလည်းဒီနေတယ်ဝန်တော့ဝန်ကိုကြီးတင်ပေးတာဒီဝန်တော့ဝန်ကြီးဆုတ်ချလို့လည်းဖြစ်ကိုယ်ပေါ်မှာပြီးသေးနေတာလို့ပဲဒီယုံနာခန္ဓာတွေတောင်ဝန်ကြီးကအများအားဆောင်းနေရဘယ်ကြမှာကြီးမလဲဆိုရင်ညာနာဖြစ်ပြီးတော့နောက်ဆုံးပြိနေပါသူကြီးအဲ့ဒီကြမှာဒီဝန်တော့ကိုကြမှာအဲ့ဒီကြတယ်အဲ့ဒီကနောက်တော့ဒီကြောင်ကြောင်မစရာတော့

မိမိတို့နာနာမှာရှိပြီးတော့နေတဲ့ယုတ်တရားနာတရားတွေကသင်္ခါရဒုက္ခတွေပဲအမြဲတမ်းပြုပြင်ပေးရတဲ့တရားတွေပြုပြင်ပေးမှနေသာထိုင်သာရှိပြီးတော့သက်သာခွင့်ရတဲ့တရားတွေပဲဒီတရားတွေကအဲ့ဒါကတော့သိသိစိတ်မှာပါတဲ့ယုံနာတွေလည်းသင်္ခါရဒုက္ခတွေနဲ့ပါတယ်သူလည်းသင်္ခါရဒုက္ခတွေပါတယ်သူလည်းပြုပြင်ရတာ

သင်္ခါရဒုက္ခဖြစ်တဲ့အတွက်လည်းဇာတိဟာဒုက္ခပဲတနည်းအားဖြင့်ပရိယာဒုက္ခနိဗ္ဗရိယာဒုက္ခဆိုတာမှာပရိယာဒုက္ခဝယ်ဝိုက်ပြီးတော့ဆင်းရဲလို့ဆိုရတယ်ဒီကနိဗ္ဗရိယာဒုက္ခမပေါ်မွေဖဲနဲ့ဓာတ်ရိုက်ဆင်းရဲတယ်ကနှမျိုးရှိတာပဲဓာတ်ရိုက်နဲ့ဝယ်ဝိုက်အဲမௌချနဲ့ဥပ္ပစာလည်းခေါ်ရတယ် မုတ်ချဆင်းရဲဥပ္ပစာဆင်းရဲဓာရဲ့ဆင်းရဲကိုယ်ဝိုက်တဲ့ဆင်းရဲဓာရဲ့ဆင်းရဲကတော့ခုနကဒုက္ခဒုက္ခဆိုတဲ့တရားတွေပဲကိုယ်ရဲ့စိတ်ထဲမှာမခံရတဲ့ဆင်းရဲတွေကသူကတော့ဓာရဲ့ဆင်းရဲပဲကအနိစ္စရာဒုက္ခခေါ်တယ်မုတ်ချဆင်းရဲပဲဒါကတော့ဘာကြောင့်သူဆင်းရဲခေါ်တယ်လဲဆိုဆင်းရဲလို့ဆင်းရဲနေတာပဲသူကတော့တကယ်ကိုဆင်းရဲတာအဲဒီမှာတော့

ဘဝသိဖြစ်ချင်းအကြောင်းပြုပြီးတော့အဲ့ဒီဘဝနဲ့ဆင်းတဲ့ဆင်းရဲတွေအကုန်လုံးရောက်လာပါတယ်ဥပမာငရဲဆင်းရဲငရဲဘုံမှာပြရတဲ့ဆင်းရဲငရဲခံရတဲ့ဆင်းရဲငရဲမိလောင်းတဲ့ဆင်းရဲငရဲတွေငရဲတွေကနှိမ့်ဆက်ပြီးတော့နေလို့နှိမ့်ဆက်ခံရတဲ့ဆင်းရဲအဲဒီဆင်းရဲတွေကအများကြီးရှိပါတယ်ကျွန်တော်ကြောက်ကြကောင်းတဲ့ဆင်းရဲတွေပါပဲ အဲဒီဆင်းရဲတွေကဘာကြောင့်ခံရတယ်လဲဆိုရင်ငရဲမှာဖြစ်တဲ့ပြိတ္တိလေးကြောင့်စပြီးဖြစ်လိုက်လို့ငရဲမှာမဖြစ်ဘဲနေရင်ငရဲဆင်းရဲဘာကြောင့်ကြံမလို့အခုသတ္တဝါတွေကြောက်နေရတာငရဲကြမှာကြောက်တယ်ဆိုအဲ့ဒီပြိတ္တိလေးဖြစ်မှာကြောက်နေရတာပြိတ္တိလေးဖြစ်လိုက်လို့မဖြစ်ရင်ဘာမှကြောက်ကြမလို့ငရဲသူကစလိုက်တဲ့အတွက်ငရဲဒုက္ခရဲ့ အနှစ်သိမ်းပေါင်းသန်းပေါင်းများစွာခံရတယ်။ဒါကြောင့်မို့အဲ့ဒီပရိသေဟာဒုက္ခပဲ။သို့တူစိတ်ဓာတ်ဖြစ်ဒီဆင်းရဲတွေခံနေရတယ်ဆိုတာစိတ်ဓာတ်ဖြစ်တဲ့ဇာတိကြောင့်ဖြစ်ရတာ။တိရစ္ဆာန်ဖြစ်ပြီးတော့ဆင်းရဲတယ်ဆိုတာလည်းတိရစ္ဆာန်ရဲ့ဇာတိကြောင့်ပဲ။ဥမာနွားဖြစ်ပြီးတော့ဆင်းရဲတယ်ဆိုတာနွားနွားဆင်းရဲတွေဟာနွားရဲ့ဘဝလေးအတိကလေးစဖြစ်လို့အဲ့ဒါအတိကလေးမဖြစ်ရင်နွားဒုက္ခမဖြစ်ဘူး။မြင်းမြင်းဒုက္ခ ဆင်းဒုက္ခကျွဲဒုက္ခခွေးဒုက္ခပြက်ဒုက္ခဝက်ဒုက္ခစသဖြင့်အများကြီးပေါ်တယ်ဒိဋ္ဌာန်တွေမှာသူဒုက္ခတွေလည်းပြီးရှိတယ်အဲ့ဒါတွေကဘဝအဖြစ်ဖြစ်တဲ့ဇာတိအကြောင်းပြုပြီးဖြစ်လာတာငါလူဘဝမှာလူမှာလည်းပဲဆင်းရဲတွေရှိတာပဲလူကလည်းပဲကံအားလျော်ဆိုချမ်းသာတဲ့ပုဂ္ဂိုလ်တွေလည်းအထိုက်လျော်ချမ်းသာတာတော့ချမ်းသာပဲရှိပါတယ်ဒါပေမဲ့လို့များတော့ဆင်းရဲတွေကတော့များတယ်လူဘဝမှာ အဲဒီလူဘဝဆင်းရဲတွေလည်းဘယ်ကလာသလဲဆိုရင်ဒီပရိသေကလာတာပဲဘဝလူဘဝလူပရိသေစိတ်တွေသိဖြစ်လို့အဲဒီပရိသေကအသိမဖြစ်လို့ရှိရင်လူတို့ဘဝလည်းဆင်းရဲဆင်းရဲတွေဘာမှမဖြစ်ရဘူးအခုပရိသေဖြစ်ပေါ်တဲ့အတွက်တဲ့လူဆင်းရဲတွေဖြစ်ရတယ်တဲ့ဘယ်ကစဖြစ်လာလဲဆိုမိဝမ်းနဲ့ဒိဋ္ဌိနေရတာကစပြီးတော့ဖြစ်လာပါလေမိဝမ်းနဲ့ဒိဋ္ဌိနေကြတဲ့ကမနာပြီးမွားတဲ့ မျက်စိနဲ့မမြင်နိုင်ကောင်းတဲ့ရုပ်ကလေးကစပြီးတော့ပြီးလာတာကလာယူကြည့်ဆိုတဲ့မျက်စိနဲ့မမြင်နိုင်ဘူးနားကိုပြီးမွားတဲ့ရုပ်ကလေးစပြီးတော့ပြက်လာအဲ့ဒါတွေကစပြီးတော့ဒီနေ့ကပြောခဲ့တဲ့အတိုင်းကလပ်ပေါင်း၃ခုရှိရုပ်ပေါင်းအပြင်30ရှိ ကလာသုံးရုပ်ပေါင်း30ကလာဆိုတာကရုပ်စုဝေးကိုကလာလို့ခေါ်တယ်ကလာပအပေါင်းရုပ်ပေါင်းရုပ်ဆက်ကူပေါင်းအဲရုပ်ဆက်ကူပေါင်းသာတော့ကလာရှိတယ်ဒါနဲ့နေပြီးကိုးခုပေါင်းလဲရှိတယ်၊ခုပေါင်းလဲရှိတယ်။ဒါနဲ့များပြီးတော့အဲ7ခုတော့12ခုတော့13ခုတော့ဒီလိုလဲရှိပါတယ်။ဒါဒီမှာတော့ကို10ခုပဲ။အဲရုပ်10ခုပေါင်းကလား။ ရုပ်စကူပေါင်းကလကဘာတွေတုံးဆိုရင်ကာယရတကကလဘာဝရတကကလဝိတုရတကကလသုံးခုရှိကာယဆိုတာကအခုကိုယ်ပေါ်တယ်အတွေ့အထိတွေကိုသိသိနိုင်တာဒီကာယရတကကလကအဲဒီထဲမှာပါတဲ့ကာယပတာရာယုတ်ကြောင့်အတွေ့အထိတွေကိုသိရတယ်ကာယပတာရာယုတ်နဲ့တွဲပြီးတော့ရုပ်ဆယ်ခုပေါင်းကာယရတကကလ ဘာဝရတရကလဘာဝရတရကလဆိုတာလည်းယောက်ျားမင်းမဖြစ်ကြောင်းရုပ်ပဲအဲ့ဒီရုပ်နဲ့တွဲပြီးတော့ရုပ်ဆက်ကိုပေါင်းဘာဝရတရကလခေါ်ဝုထုဒရတရကလဒါကတော့စိတ်တရားမြာဖြစ်တဲ့ရုပ်ပဲစိတ်စိတ်ကအဲ့ဒီရုပ်ပေါ်မှာမြာဝုထုရုပ်ဆိုတာအဲ့ဒီရုပ်မှာမြာပရိသေစိတ်လေးကအဲ့ဒီမှာတည်ပြီးတော့ဖြစ် အဲဒီဝတ္တုနဲ့တကွရုပ်သေကူအပေါင်းကိုဝိရုဒ္ဓတရခလာလို့ခေါ်တယ်အဲဒါနာမည်ကောင်းတာပြီးခေါ်တာတော့ကာယရဲ့ဘာဝရဲ့ဝိတုရဲ့သုံးခုပဲကျန်တဲ့ရုပ်ကိုယ်ကူကြီးကတော့မျိုးတူနေဆိုတာရုပ်ကိုယ်ကမျိုးတူတယ်ပထဝီအာဘောတေဇောဝါယောဓာကြီး၄ပါး အဲဒါဝဏအစဉ်ဒါနအနသာသာကရတာဩဇာဆိုအစီအစဉ်အဲဒါသိကုစီတော်တယ်သူအဘောတိဇောဝရတကြီး၄ပါးဝဏကနာရပါဩဇာက၄ပါးသိကုနောက်ဇီဝိတခေါ်တဲ့အသက်ရုပ်ကြီးကြီးတယ်တစ်သက်လုံးတစ်ဘဝလုံးဒီဇီဝိတကြောင့်ဆက်ကဆက်ကဒီမျိုးတွေလားလို့ရှင်နေလို့သူဟာအသက်ရှင်တတ္တဝါတွေအသက်ရှင်နေ ဒီရုပ်အမျိုးပြတ်သွားတဲ့ကပေးတာပဲအဲဒီဝိဝိတရုပ်ကလေးဆိုတာပါတယ်ကိုယ်အဲဒီရုပ်ကိုယ်ကနဲ့ကာယခေါ်တယ်ကာယပဒါရခေါ်တဲ့ရုပ်နဲ့တွဲလိုက်တော့ကာယတတကကလာတရုပ်ဆယ်ခုပဲသူကရုပ်မှုံလေးတစ်ခုပေါ်တယ်ဒါမမြင်ရဘူးအမြင်နဲ့တော့ကြည့်တာမဟုတ်ဘူးကိုသေးတယ်မြင်နိုင်တာတဲ့ဟိုဘက်ကိုအများကြီးသိနေသေးတယ်သူကဟုတ်ပြီးတော့ဘာဝ ခုနကရုပ်ကိုယ်ကနဲ့ဘာဝနဲ့တွေ့လိုက်တော့ကိုရုပ်ဆက်ကိုပေါင်းဘာဝရတကလားဒါလည်းနံပြီးတာဝဋ္ထုတတကခုနပြောတဲ့ရုပ်ကိုယ်ကနဲ့ဒီစိတ်စိတ်စိတ်မြည်ရသေးတဲ့ဝဋ္ထုယုံနဲ့တွေ့လိုက်တော့သူလည်းဆယ်ခုပဲဝဋ္ထုတတကလားအဲဒါကလားအားဖြင့်သုံးခုရှိတယ်တဲ့ရုပ်မှုံလေးသုံးခုပေါ်တယ်ဟုတ်လားမှုံလေးသုံးမျက်စိနဲ့မမြင်နိုင်တော့တဲ့ရုပ်ကလေးတွေအမှန်သေးတဲ့ရုပ်ကလေးတွေ ဒီလိုမှုံလေးတွေ50တောင်မှမမြင်သေးဘူးသူကအမှန်သေးတဲ့ဟာတွေအဲ့ဒီအမှန်ကိုသိပါရဲ့လားအဲ့တော့အဲ့ဒီယုံမုံလေး၃ခုဒီယုံမုံလေး၃ခုထဲမှာပါဝင်တဲ့ယုတ်တရားကဘယ်လောက်ပါတယ်လဲဆိုတခုတခုမှာ10ခု10ခုပါတယ်အလုံးကြီးသူပေါင်း30အဲကလအားဖြင့်3ခုယုတ်အမျိုးပေါင်းအားဖြင့်30အဲ့ဒါကစပြီးဒိဋ္ဌိဖြစ်လာတာကို အဲ့ဒီမှာဝိထုယုတ်ကိုမြည်ပြီးတော့ပြိသေစိတ်ဖြစ်လာတယ်ဒီပြိသေစိတ်ကဘယ်ဟာလာတော့ဆိုဟိုးဘဝဒေဂာနီးကစွဲလာတယ်သိကြီးဒေဂာနီးမှာဟိုလူပြင်းမဲ့ပုံကိုယ်တွေကကုသိုလ်ကောင်းမှုတစ်ခုကိုအာရုံပြုပြီးစွဲပြီးတော့ပေးလာအဲ့ဒီစွဲခဲ့တဲ့အာယုံလေးနှလုံးသွင်းတဲ့စိတ်ကလေးပါပဲဒီစိတ်ကလေးအစွဲမပြေတာလေးပေါ့လေအိမ်မက်မရကနိုးလာတော့အိမ်မက်ထဲအာယုံလေးစိတ်ထဲမပြောက်သေးသလိုပဲအဲ့ဒါလည်းပဲဟိုဘဝကအာယုံလေးကမပြောက်ခွင်းနဲ့ ဟိုကအယုံလေးစွဲရင်စွဲရင်နဲ့တခါတည်းဟိုကစွဲရင်စွဲရင်နဲ့ပြီးလာတော့ဒီမှာပြုတဲ့စိတ်ကလေးကလည်းစွဲရင်လေးလာပြီးတော့ဖြစ်တာကိုအဲဒါလေးတော့ပြုတဲ့စိတ်ခေါ်တယ်သူကနေပြီးဆက်ပြီးတော့သူ့လိုလားသူစိတ်တွေဖြစ်ပြီးတဲ့ကနေပြီးနောက်ရင့်လာတဲ့ခါကျတော့ကိုမြင်ကြကြကြရှိရင်မြင်တဲ့စိတ်ဖြစ်ကြားတဲ့စိတ်ဖြစ်စဉ်းစားတဲ့စိတ်ဖြစ်တော့ကြရင်အဲ့ဒီအဲဒီစိတ်တွေကစိတ်မျိုးတွေပြန်ပြီးတော့ဖြစ်တာဝင်စိတ်ခေါ်တယ်ဒါတွေပဲဖြစ်လာတစ်သက်လုံးဒါတွေအဲ့ဒီဟာ ပရိသေခါကာလတုန်းကကလာအားဖြင့်3ခုရုပ်အားဖြင့်30ကလလာရေကြီးခေါ်တဲ့အမနာသေးမွားတွေကလေးကစပြီးတော့ဖြစ်လာတယ်တဲ့မိဘနဲ့မှာဖြစ်တော့ဘယ်လိုနေရာဖြစ်တယ်လဲဆိုဖြစ်ကြတဲ့ကိုကသူဟာအဲအစာသေးအစာဟောင်းနေတယ် ကြားထဲမှာဖြစ်လာတယ်တဲ့ဝန်းထဲမှာသူသာသာရာရာသမပြပြနေရာမျိုးမဟုတ်ဘူးတဲ့ဖြစ်ကြတဲ့ကအမနာမတန်ရှင်းတဲ့ဝန်းထဲမှာဖြစ်ရတယ်တဲ့ဒီထဲကစပြီးတော့နေရာမကောင်းဘူးလို့ဆိုလိုတယ်မှာဟိုပြည်တွေကသူ့အတူဖြစ်လို့ပေါ့လေအခုအခုလူကြီးကြီးပြင်းပြီးတော့နေတဲ့ပုံကိုဒီနေရာတော့တညလောက်အိစားမှဆိုရင်အိနေနေတော့ဟုတ် မိဝါနဲ့သွားပြီးဒီနေရာတညလောက်ဤသားမအောင်ဆိုပဲအိမ်ရနေပါတော့နေမှာတကားလည်းသွားပြီးတော့သူမမနေကြညာဘူးဒီထဲမှာမိမမနေကြညာဘူးဘုရမသူ့ဟာသူပြည့်တာတကားလည်းယမနာမသာရှင်းတဲ့နေရာပဲတကားဒီညလောက်မပြောတဲ့တခဏလောက်ကိုဝင်နေဝေးတာဒီညမှာမဟုတ်ဘူးဒီနေရာကတော့အဲကောင်းတဲ့နေရာမဟုတ်လို့ကျွန်တော်သာသစ်တွေဆိုတာလည်းပဲယမနာနားစော်ပြီးမသာရှင်းတဲ့ဟာတွေပဲသာအောင်တွေဆိုတာလည်းပဲမသာရှင်းတာတွေပဲဒီဝန်းထဲမှာတစ်ပြည့်မသာရှင်းတဲ့ဒီ သွေးပုတ်တွေပါတယ်ညာတွေရှိပါသေးတယ်ဒီဥစ္စာတွေကလည်းပဲဒါတွေကလည်းကောင်းတာတွေမဟုတ်အပြင်ဘက်ကနေပြီးလူမှာအရေးကုန်ကဖုံးထားလို့သူကအရေးကုန်ကဖုံးပြီးတော့ထားတော့အတွင်းကအသားတွေတို့အသွေးတွေတို့အဲဒီလိုမစင်ကြယ်တာတွေမမြင်ရတော့ပဲလူကတည်းကသတ်သတ်ရကလေးချောတယ်သတ်သတ်ရကလေးချောတယ်အတွင်းမှာသိသိချာပွင့်လာကြီးမယ်ဆိုလို့ရှိရင် လူကိုယ်ထဲမှာစိတ်ပိုင်းနေတယ်သူကညွန်စရာတွေကြီးတယ်ဘာမှကောင်းတာတွေမဟုတ်ဘူးဒီထဲကနေပြီးတချို့ယောဂဝေဒနာတွေကရှိလိုက်သေးတယ်ဒီမှာအဲ့ဒါယောဂဝေဒနာတွေကရှိလို့ချင်းသာပြီးတော့ညွန်စရာကောင်းတာပဲလေအဲ့ဒါကြောင့်ပြိတိနေတွေကအမှန်မကောင်းတဲ့နေရာမှာသူပြိတိနေလာတယ်နေတော့လေသူကတခဏလည်းမဟုတ်ဘူးလူဆိုလို့ရှိရင်ပြင်အဲ့ဒါဒီလာကူလာလူနေရတာကိုကြာကြီးပဲဒီထဲမှာ အဲဒီမှာမလှုပ်ရမလဲရအဲမဆန့်ရဘာမှမပြုပြင်နိုင်ဘူးဒီလိုနေရတာဒါတော့အမိဖြစ်တဲ့ပုဂ္ဂိုလ်ကလှုပ်တိုင်းလှုပ်တိုင်းလက်တိုင်းလှုပ်ရှားတိုင်းကျညာဌာနပြုမှုတိုင်းအတွင်းမှာလည်းဗုဒ္ဓတွေရှိနေတဲ့ပုဂ္ဂိုလ်လည်းဒုက္ခတော့ရောက်နေတာပဲမိဒါက အပူအရေးစပြီးတော့မတင်တာတွေကိုစားရင်စားတိုင်းဟာလည်းပဲအင်မတန်ဒုက္ခရောက်နေတယ်လို့ဆိုတယ်ဟောအနုနုလေးကိုယုတ်လေးရအင်မတန်နုနုလေးခုနကလိုက်ဆိုရမသေးပါသေးတယ်အဲသူတဲ့ကြီးတာတော့တောင်းမှယုတ်လေးကအင်မတန်နုနေတာအဲဒီတော့ဒီကနေပြီးတော့အေးတဲ့စာရတွေစားလိုက်ဥမာရေခဲကြီးတွေပဲတောက်လိုက်လို့ရှိရင်အင်မတန်ကိုအေးမှာပေါ့ဆိုတော့အေးတော့မယ်ဟောရည်သေးသေးလေးရေခဲနဲ့စိတ်နေတာပဲပြင်ပါ တပည့်ရီတို့ဘာလဲအနာပူတွေတောက်လိုက်တဲ့ခါကျတော့ရှင်တယ်ဟိုမှာအနာပူတော့မှာနေုပ်ပြီးတွေပါလေစားလိုက်ရင်လည်းအနာဟိုမှာပူမယ်တခါတခါအဲဒီလိုအတွင်းကကလေးမပြောနဲ့အစင်မသိလို့ရင်နေုပ်ပြီးပူပူဆက်ဆက်သွားစားမိလို့တခါတည်းဟာဒုက္ခတွေကြောင့်မျက်ရည်တွေပါလေကြာလို့အနာကိုဒုက္ခရောက်တယ်ဆိုတာဒါလူကြီးတောင်ဒုက္ခတော်တော်ရောက်တာဟွန်းအဲဒီတော့မိခင်စားတော့နဲ့စပြီးတော့လည်းပဲအဲဒီကလေးဟာဒုက္ခတွေအများကြီးရောက်ခဲ့ရပါတယ်တဲ့ ဒါပဲမဲ့လို့မမှတ်မိလို့တော်တော်တော်ရည်ရနော်မှန်ရမှတ်မိနေလို့သူသိကြောက်ကြမယ်အနာကိုကြောက်မယ်လို့လူတွေမမှတ်မိကြလို့သူကမှတ်မိရမယ်ဆိုရင်နောက်တစ်ခါဘဝအသိကိုဖြစ်ချင်မှာမဟုတ်တော့ဘူးသူကကြည့်ရမှာသိကြောက်ကြမယ်လို့အခုတော့မမှတ်မိတော့တယ်တော့ပြီးသားမကြည့်တော့ဘူးလို့သာပေကျမ်းကနေပြောထားတယ်ကိုယ်မှမမှတ်မိကြဘူးဒီကထိုက်တာမရှိပါရဲ့သူကကြော်ပါသေးတယ်ကြော်မှာလို့အင်းဘာနောက်နောက်ဆုံးမှာ

ကလေးတွေကကြီးလာတော့မှတ်မိကြအောင်မေ့ကုန်တယ်သူကမမေ့ပဲနဲ့သာသတိရနေမယ်ဆိုလို့ချင်းအဲ့ဒါလည်းကြောက်ရမှန်းကောင်းမှာပဲအဲ့ဒီဆင်းရဲတွေဘယ်ကလာတော့ဆိုရင်ဒါဘဝအစ်ဖြစ်မိလို့ပဲဘဝအစ်မရှိရလို့ရှိရင်ဒီဆင်းရဲတွေမတွေ့ရဘူးနောက်ကလေးတွေဖြစ်လာကြတော့လည်းသူမလုံးနိုင်မနိုင်နေဘူးဟုတ်လားနွားတို့မြင်းတို့ဆင်းတို့ဆိုတဲ့ဒီကောင်တွေကတော့မွေးပြီးရင်သူတို့ မဲကလေးလေးတွေနဲ့သူကထပြီးတော့လမ်းကြောက်နိုင်တယ်သွားနိုင်တယ်သူကတော်သေးတယ်သူကဟောလူကမလုံနိုင်ဘူးသူကမွဲပြီးတခါလဲမိဘတွေကတော့မပြုစုမဲ့ဆိုသူ့ကိုဆက်သားပဲဘာမှမလုံနိုင်ဟိုဘက်ဒီဘက်တော့မလှည့်နိုင်ဘူးသူကအင်းအဲညောင်းလို့လည်းမပြောနိုင်ဘူးကြည်လို့လည်းမပြောနိုင်ဘူးကြားလို့လည်းမပြောနိုင်ဘူးကိုယ့်အကိုလည်းမပြုပြင်နိုင်ဘူးဒါကရှင်နေပါလေစသည်ကြိုက်မယ်ဆိုလို့ရှိရင်လည်းပဲသူဘာမှမတတ်နိုင်ဘူးသူကငိုယုံမဲ့ရှိတာပဲအဲဒီဆင်းရဲတွေမျိုးမျိုးလည်းပဲ ကလေးငယ်ငယ်ရွယ်ကခံရပါတယ်တဲ့ဒါတွေလည်းမေ့ကုန်လို့တော်သေးရဲ့ဒါတွေကလည်းအလုံးမေ့ကြတာကြီးတယ်ပါပဲဒါတွေတော့မေ့တာတွေကသူကောင်းကောင်းမလို့ဆိုရမှာပါပဲကွာမမေ့ရင်သိကြောက်နေမှာနောက်ကြီးပြင်းလာတဲ့ခါကာလကြတော့လေဟုတ်လားကိုယ့်အကိုကြာမိပြီးဒီကာလစားနေတော့နိုင်လုံးနိုင်ကြနေတော့လည်းပဲပုဂ္ဂိုလ်လေးအတွက်သမ်းပါရအောင်လို့ကြာမိရတာပေါ့ ။ကြာမြရတဲ့ဒုက္ခတွေလည်းရောက်ပါတယ်တဲ့မပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာပို့ပြီးတော့ဒုက္ခရောက်တာပေါ့အစီအစီသောဘဝတွေကဒါနာကုသိုလ်သောဥပနေခဲ့အဲဒီလိုပုဂ္ဂိုလ်တွေကဒီဘဝမှာမပြည့်စုံကြဘူး။ဆင်းရဲ။အင်းဆင်းရဲတော့အဲဒီပုဂ္ဂိုလ်တွေကစာရေးတော်ရင်ရေးထိုင်ရင်အနဒုက္ခရောက်ကြကြပါပဲခဲခဲကြီးကြီးအနကောပဲအနကောသနာကြကောင်းပါလေ။ ဒါပေမဲ့တော့ဆရာတော်ကြီးတစ်ပါးကတော့ပြောတယ်ဆရာတော်ကြီးတစ်ပါးကတော့ဟေးခွေးပင်ကြီးဗာရင်ရပြုလို့ရှိရင်တော့မင်းတို့မကြည့်ကြနဲ့တဲ့ဥစ္စာရိုက်တာရိုက်ကြည့်လို့တဲ့ဥစ္စာဘာဖြစ်လို့တော့ဆိုဟာသူကိုဘွားတော့သူကောင်းကောင်းမနေခဲ့ဘူးတဲ့ကွာဒီကုသိုလ်ကောင်းမှုကသူမပြုခဲ့ဘူးတဲ့ကွာအဲဒါသူကသနာရလို့မဖြစ်ဘူးသူကဘွားတော့ကုသိုလ်ကောင်းမှုမပြုလို့သူ ကျွေးမဲ့လူမရှိမွေးမဲ့လူမရှိသူဒုက္ခရောက်နေလားတဲ့ဒီဘဝဘယ်သနာလို့ဖြစ်မလဲတဲ့သူဟိုဘဝသူမိုက်လာလို့တဲ့သူကအဲဒါကျွေးလို့ရှိရင်ခဲနဲ့ပေါ့ရက်ရမယ်တဲ့သူကတော့ဆရာတော်ကြီးတွေကတော့ဒီကြဘောဆရာပြောတယ်ဟုတ်တယ်သူကအဲဒါဆင်းရဲတဲ့ပုဂ္ဂိုလ်တွေကလည်းသူကဆင်းရဲကြအကြောင်းလေးတွေလည်းရှိတယ်ဟိုဘဝကဆင်းရဲကြအကြောင်းလေးတွေသူကပြုလာတာကိုအဲဒါလိုပဲအခုလောလောဆယ်မှာလည်းမကောင်းမှုအကုသိုလ်တွေပြုတဲ့ပုဂ္ဂိုလ်တွေရှိတာပဲဒါတွေကဒီနေ့ကျရင်အဲဒီလိုဒုက္ခတွေရောက်ဖို့ရတယ်ပဲသူက အဲဒီလိုပုဂ္ဂိုလ်တွေကဖြစ်ရပွားမှာစာရေးတော်ရင်ရေးထိုင်ရေးအတွက်လည်းအမှန်ရှာမိရပါတယ်ရှာမိလို့လည်းမပြည့်စုံနိုင်ဘူးတဲ့ဒုက္ခတွေအများကြီးရောက်ရပါတယ်တရားနေပြီးတော့ယောဂဝေဒနာတွေဆိုတာလည်းပဲမဖြစ်ဘူးမဟုတ်ဘူးဖြစ်သေးတာပဲအဲ့ဒါလည်းလည်းဖြစ်ရတယ်ကိုယ်ကိုနိုင်တဲ့ပုဂ္ဂိုလ်ရဲ့ပြည့်စုံမှုနဲ့ဆက်မှုတွေလည်းပဲအကြောင်းအရလို့ပဲဖြစ်ရတယ်ဒီကာလတွေ မကောင်းတဲ့ခါကာလတွေအုပ်စုရေးတွေပါလေညပြင်းနေတဲ့ခါကာလတွေညကြတော့နေရနေရတွေကတည်းကညှိစေကြတာကိုညှိစေကြတာတွေမကြောက်ကြကောင်းတော့မအချင်းကြဆုံးဆိုလို့ရှိရင်ခုဘုံများပြီးကြရတာဘုံများမျက်မှောက်တွေ့ရတာတော့ဟိုသိချေတွင်းကပေါ့လေဂျပန်ဖြစ်အတွင်းလုံးကများတခါလဲဟာမပြောနေတော့သူကနေရနေရပုဂ္ဂိုလ်ရသိနေစေကြတာကိုပြောတာကြားရတယ်ကိုယ်တော်ကိုယ်တိုင်တော့မသိရပါဘူး ဘာမှအကြောင်းမရှိဘဲနဲ့သက်သက်မဲ့လည်းနေရာနေရာနှင်းသေးတာလည်းရှိတယ်အခုအခုအခုကာလတိုင်အောင်လည်းပဲတချို့ပြုနေရတယ်ဒီလိုရှိတာပါပဲနေရာနေရာနှင်းသေးမှုတွေရှိတယ်ဒါလူမှုတော်လေးလားဒီရင်ဒိဋ္ဌာနေပါလေကြတော့ဘယ်သူမှကယ်မဲ့တော်မရှိဘူးဟာဘယ်သူမှကယ်မဲ့လို့မရှိဘူးမြင်သားနဲ့ဘယ်လိုပဲကြည့်နေကြတာအတတ်နိုင်လို့ကဘုမာဆိုတော့ဝေဒသမဝေဒ အဘကံရတဲ့ဝက်ကတော့ဒုက္ခညာအော်ချတယ်တခါလဲဒီကြီးနဲ့အော်တယ်ဟုတ်လားအရက်ကလူတွေလည်းပြီးတာပဲဝက်သားတယ်ဆိုဟိုသက္ခါနဲ့ကောင်းတဲ့သူမသေးကြားလို့ဒုက္ခညာငိုချတယ်သနာပြေကောင်းတယ်ဆိုတာပြီးတာတော့ဘာတနိုင်ဘာမတနိုင်သူကဘာမတနိုင်သနာရဲ့သနာတာရှိတာသနာယုံမဲ့တယ်ပြောရလဲမသနာတဲ့နေနေဒီကြီးမှာပေါ့တယ်သနာယုံသနာယုံမဲ့တဲ့နေနေဘာမှမတနိုင်ဘူးသူက သူကြောင့်ကံရတယ်ဆိုသူဒုက္ခတွေခံရတယ်ဒီကိစ္စတော်တွေကဒီလိုပဲနေရနေရနေပြီးဒီကလာနှင်းဆက်တတ်တဲ့ပါတယ်ပဲခံရတယ်အဲ့ဒါတွေကပေးပြီးတဲ့အောင်ဒီဘဝလုံးဒုက္ခတွေရောက်သွားတာဘယ်ကလာတာတော့ဆိုညှက်ဆက်လိုက်ရင်မြင့်မြီရဆိုရတယ်ဇာတိကလာတာတဲ့ဘဝအပြည့်ဖြစ်လို့ဒါကြောင့်ဇာတိဒုက္ခ ဇာတိဒီဘဝတူဖြူရခြင်းနေဒုက္ခအချင်းရဲ့ပင်ဒီဘဝတူဖြူတာမကောင်းဘူးဒီရှင်ရင်ဒီဘဝတဘဝလုံးနဲ့သက်ဆိုင်တဲ့ရှင်ရဲ့တွေ့ရမြဲဒိဋ္ဌံတွေ့တာတွေဖြစ်ရင်အဲ့ဒါတော့ပြောကြမလို့ရှင်ရဲ့တိတ်ကြီးကြတယ်နာပြင်းနဲ့နာဘဝလည်းထိုက်ကြရတော့ရှင်ရဲ့ရှိသေးတာပဲနာတဲ့ဘဝလုံးကသူသက်ဆိုင်တဲ့ရှင်ရဲ့တွေ့ရပါတယ်တဲ့ ယမဖြစ်လို့ချင်းယမဘဝဆင်းရဲကတော့သူကတော့သင်္ခါရဒုက္ခပဲရှိသူတော့ကိုကိုချင်းသိနေတယ်သူကတော့သူကတော့ယမဘဝဆင်းရဲကတော့သင်္ခါရဒုက္ခလောက်ပဲရှိတယ်သူတော့ကိုယ်ပင်မဆင်းရဲတာမရှိဘူးစိတ်ပင်မဆင်းရဲတာမရှိဘူးသူကတော့လည်းတော်တော်ရှိတယ်ဒါပေမဲ့သူကလည်းမြဲတာမဟုတ်တော့ဒီနေ့ကျရင်သူ့ဘဝလည်းကုံတော့ကြတာဟုတ်မကုံမဲနေတော့သူကသိပြီးဆိုးလာပါဘူးတော်လာပါဘူးဒါပေမဲ့သူကကုံသွားကုံသွားတဲ့ခါကျတော့အခုလိုလူကြီးရောက်လား နတ်ပြည်ရောက်လာအဲဒီကနေပြီးမကောင်းမှုအကုသိုလ်ပြုလို့ရှိရင်တယ်လေးပါလည်းသူကကြနိုင်တယ်လားသူကဒါတော့သူကလည်းသိမချရဘူးဒါကြောင့်ဇာတိဘဝတုဖြစ်ရတာဘယ်မှာပဲဖြစ်ဖြစ်တဲ့ဖြစ်ရဘဝနဲ့စပြီးတော့ဆင်းရဲဒုက္ခတွေရောက်ရပါတယ်တဲ့ဒါကြောင့်မို့ဇာတိတိဒုက္ခဇာတိတိဘဝတုဖြစ်ရခြင်းဒီဒုက္ခဆင်းရဲပင်ဒီနေ့ကပြောခဲ့ရနော်ဟာဒီနေ့က ကြာပြီးနာပြီးတာပုဂ္ဂိုလ်တွေများမှာပါပဲတော့ဆိုတော့စက်မြောင်ပြောနေတယ်ကြကြကြအဲ့ဒီဥစ္စာတွေထိုက်တယ်သူရောင်းနေတယ်ကသူအပြစ်လေးတွေပါပဲဒုက္ခသစ္စာဒီရဲ့အမှန်တရားဒုက္ခသစ္စာ စ္စသစ္စာဒိဋ္ဌသစ္စာအမှန်တရားဒိဋ္ဌသစ္စာဒိဋ္ဌသစ္စာဒိဋ္ဌသစ္စာဒိဋ္ဌသစ္စာဒိဋ္ဌသစ္စာသမုဒယသစ္စာသမုဒယသစ္စာသင်ရဲ့ကြောင်းမှန်တ ဘာလဲဆိုယူဇာတိဘဝတိရှိအရင်ဆင်းရဲဖြစ်မှန်းလေလို့ပြောတာအဲဒါကလည်းဆောင်းမှုလေးကိုသိတာလေဇာတိဘဝတိရှိအရင်ဖြစ်ပြီးဒီလိုဒီယူသိယူသိယူကြည့်ကိုမသိရဘူးသိရဘူးသိရဘူးအဲဆိုရင်ဒီသိရဘူးဒီကြည့်ရဘူး သိချင်းရဲ့ပင်ပန်းရရင်ကိုနာခြင်းကသိချင်းရဲ့ပင်ပန်းရရင်အဲ့ဒါကချင်းရဲ့လေဒါလည်းချင်းရဲ့ကျေကျေပါလို့ဆိုအောင်နော်ပြစ်အိုတူရေသောယုံစေသောယုံစေမောကြီးကိုနာခြင်း ဆင်းရဲပဲစိုးရိမ်ဆွေစိုးရိမ်ပူဆွေးရတာလည်းဆင်းရဲပဲငိုကြွေးရတာလည်းဆင်းရဲပဲကိုယ်နာကျင်ရကိုယ်ဆင်းရဲရတာလည်းဆင်းရဲပဲအဲဒီအိုသေစိုးရိမ်ဆွေးငိုကြွေးကိုယ်နာကျင်၆ခုရှိတယ်နော်ဒီဘက်ကအဲ၆ခုရှိတယ်အဲဇာတိပိဘဝအသိဖြစ်ရခြင်းသည်လေဒုက္ခဆင်းရဲပင်သည် သရာပိအိုရာခြင်းမိလိဒုက္ခဆင်းရဲပင်သည်မရဏပိသေယခြင်းမိလိဒုက္ခဆင်းရဲပင်သည်သောကပရိဒေဝဒုက္ခဒေါမနတုပါယတာပိသောရင်ပူဆွေရခြင်းငွေကြွေရခြင်းကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းစိတ်နှလုံးဤပြင်းစွာပူပန်ရခြင်းတို့သည်ဒုက္ခဆင်းရဲတို့ပင်သည် ဘဝတတိယကဆင်းရဲကတော့ဒါတော့ဆိုရင်ပြည့်စုံတော့ပါပြီဘဝတတိယကမကောင်းဘူးဆိုတာဖြစ်ရတာနဲ့မဖြစ်ရတာမဖြစ်ရရင်ဘူကောင်းတာပေါ့လေဖြစ်နေရလို့ရှိရင်ဖြစ်ရဘဝမှာသူမကောင်းဘူးသို့တော့ဖြစ်ရခြင်းတူလို့ရှိရင်တော့လေကောင်းတဲ့ဌာနဖြစ်ရတာကောင်းပါလေအပယ်လေးပါးဖြစ်ရတာနဲ့စာရင်လူဘဝတွေဖြစ်ရတာကောင်းတယ်လူဘဝဖြစ်ရတာနဲ့စာရင်နတ်ဘဝဖြစ်ရတာကလည်း ချမ်းသာဝေရကောင်းတယ်ပေါ့လေသို့သောကုသိုလ်ဖြစ်ပွားရေးတွေပါနေနဲ့ပါဏိဖြစ်ပွားရေးကုသိုလ်ဖြစ်ပွားရေးတွေနဲ့သာလို့ရှိရင်လူဘဝရှိရတာကပါဏိကုသိုလ်တွေပို့ပြီးတော့ဖြစ်နိုင်တယ်အဲနေရာတိုင်းချမ်းသာမှုကိုငဲ့ပြီးပြောမယ်ဆိုရင်တော့နတ်ပြည်လောကတွေရှိရတာကလည်းနည်းနည်းပူကောင်းတာပေါ့အဲသူတဲ့ပို့ပြီးဇမဘဝရှိရတာပူကောင်းယူပဘုံဖြစ်ရတာပိုကောင်းတယ်သူတဲ့ပိုပြီးတဲ့ကလာအာယူပဘုံတွေကဆိုတော့ပိုပြီးတော့သူကအသက်ရှင်ပြီးတော့ကောင်းတာပေါ့ဒါပေမဲ့လို့ ပါမီစီကုသိုလ်စီရည်နဲ့စပ်ပြီးတော့ကြည့်မယ်ဆိုရင်တော့အဲဒီအရုပဘုံတွေဆိုတာကသူကတော့တရားလည်းမနာနိုင်ဘူးအရုပဘုံတွေဆိုတာယုံမကြည်တော့သူကနာလည်းမရှိကိုယ်လည်းမရှိဖြစ်နေတာကိုတရားလည်းမနာနိုင်ဘူးသူတရားလည်းမကူးနိုင်ဘူးဘယ်သူနဲ့မှလည်းမတွေ့မဆုံနိုင်ဘူးဒါတော့သူကတော့တိုးစရာတော့မရှိဘူး အကယ်၍လူပြင်းနာပြည်ကနေပြီးသောတာပန်ဖြစ်သောတာပန်စသည်အရိယာဖြစ်ပြီးတော့အဲ့ဒီဓမ္မပြည်ရောက်သွားတော့အာယုဘဘုံရောက်သွားရင်တော့ဒါတော့ကိစ္စမရှိဘူးသူကတော့သူတရားနဲ့သူအစဉ်တိုင်းတိုးတယ်ဒီညာနာဖြစ်ပြီးပြိဋိဘာဆိုင်အောင်မယ်သူတော့ကိစ္စမရှိပါဘူးပုထုဇဉ်ဖြစ်နေတာအဲ့ဒီအာယုဘဘုံရောက်သွားမယ်ဆိုလို့ရှိရင်သူရှေ့ကိုတိုးတက်ကြရမရှိဘူး ဒီဘာမှသူမတိုးတက်ဘူးသူကဒီတိုင်းနေနေမှာပဲသူမြမပြင်းနေအဲ့ဒီအာယုဘဘုံဖြစ်နေတဲ့အတွင်းဒီကလူကြီးကဖျားပွင့်လာလို့တရားတွေဘာတွေဟောသူများတွေအကျိုးတရားတွေရတယ်သူကမရနိုင်ဘူးသူဖျားနဲ့လည်းမတွေ့နိုင်ဘူးအဲ့ဒီလိုပြင်းနေဟောသူအတန်းစီတဲ့ခါကျပြေမယ်ပြေပြီးတော့နောက်သာပြန်ပြီးလူဝပြန်ရောက်လာတဲ့အခါဖျားသာသနာလည်းမရှိပြန်ဘူးဆိုရင်သာသနာနဲ့လည်းလွဲနေတယ်သူကတော့အဲ့ဒီတော့အဲ့ဒီဘုံကတော့ တရားတို့မရပဲမပြည့်စုံပဲနဲ့ဆိုရင်တော့အဲ့ဒီဘုံကရောက်သွားလို့ရှိရင်သိကျေစုမမြအောင်အဲဒါပေမဲ့လို့ဒီဘဝတွေဖြစ်နေရင်ဘယ်လိုကောင်းတယ်ဆိုပေမဲ့လို့နောက်ဆုံးတစ်နေ့ကျလို့ရှိရင်တော့ကိုသိချင်းဆိုရဆင်းရဲနဲ့တွေ့ရကြတာပဲအဲတွေ့ပြီးတော့နောက်တစ်ခါဘဝတည်တဲ့တစ်ခါဖြစ်ရအဲဒီလိုဒုက္ခတွေနဲ့ကြောက်ပြီးတော့တွေ့သွားနိုင်တယ်ဘဝအစ်လုံးလုံးမဖြစ်မှပဲဆင်းရဲငြိမ်းတယ်တဲ့နိဗ္ဗာန်ဆိုတဲ့ခုနက

။ဘာဖြစ်လို့ဖြစ်ရတာမကောင်းတယ်လဲဆိုဖြစ်လို့ရှိရင်အဲ့ဒီဖြစ်ရဘဝနဲ့စပ်ပြီးတော့တွေ့ကြုံရတဲ့ဆင်းရဲတွေအကုန်လုံးဟာဖြစ်ကြဖြစ်ရဘဝနဲ့ဖြစ်ရဘဝနဲ့ဆိုင်တဲ့ဆင်းရဲတွေအကုန်လုံးဟာတောက်လျှောက်ကြီးလျှောက်ပြီးတော့တွေ့သွားမယ်တဲ့။ဘယ်မှတိတ်လို့ကြောင်လို့မလို့အဲ့ဒါအဲ့ဆင်းရဲတွေနဲ့မတွေ့ရအောင်မရှိရတာကောင်းတယ်တဲ့ရှိရတာဖြင့်ဆင်းရဲပဲ။နောက်သရာပိ ဝေယခြင်းမိသည်ဒုက္ခဆင်းရဲသည်ဝေယဆိုတာလည်းဆင်းရဲပဲဝေယတယ်ဆိုတာဘယ်လိုအားလုံးဆိုတော့ယာတိတာတိတံတတ္ထာနတမိတမိတ္တာနိကာယေသရစိရဏတာခန္ဓိဇံပါရိဇံဝလိတ္တသတာအာယုနောတာနိအိန္ဒိယနာပိပါကောအယံဥသတိဘိက္ခွေသရာဘိက္ခွေယံတောတမိတမိတ္တာနိကာယေထိုထို သရဝါပေါင်း၌ဒေသနိဒံတတ္တံထိုသရဝါတို့ဤရာဇရာအကျင်အိုမင်းခြင်းသည်ရာဇရနာတာအကျင်အိုမင်းခြင်းရောသည်ဖြစ်သည်ယံခန္ဓိစာခြင်းသွားကြိုးခြင်းသည်ရာပါဠိစာခြင်းအရေးတွင်ခြင်းသည်ရာဝယံပါယံပါဠိစာခြင်းသာမင်ဖြူခြင်းသည်ယံဝလိရာဝလိသတာခြင်းအရေးတွင်သည်အဖြစ်သည်

ဆိုတာလည်းခေါ်တယ်ဇိရဏတာရင့်ကျက်ခြင်းလို့လည်းခေါ်တယ်တဲ့နောက်သွားကြိုးခြင်းသံဖြူခြင်းအရေးတွန့်ခြင်းအဲ့ဒါတွေလည်းပဲဇရာရဲ့လက္ခဏာတွေပဲဥမင်းရဲ့လက္ခဏာတွေပြီးတော့အသက်ခေါ်တဲ့ဇီဝိတယုတ်ဇီဝိတ္တန်တွေအာနေပြီးတော့သွားခြင်းဆုပ်ယူပြီးတော့သွားခြင်း ပြီးတော့မျက်စိစားတော့အိန္ဒိတွေတဲ့မျက်စိတော့နားတော့ပြီးထိုင်းပြီးတကလားသေအာသေးအာသေးပြီးတကလားသွားခြင်းအဲ့ဒါတွေလည်းပဲဇရာလက္ခဏာတွေပဲသို့တော်လည်းပဲဇရာဆိုတာကတော့ကိုအစီအချင်းဆိုရင်သင်္ခတဇရာနဲ့သာဏတိဇရာနဲ့နှစ်မျိုးရှိတယ်သင်္ခတဇရာသင်္ခတလက္ခဏာဇရာ သင်္ကရာလက္ခဏာဆိုတာဆိုတာကတော့ကိုသင်္ကရာတရားတွေမှာအစဖြစ်ပေါ်လာတာရှိတယ်အဲသုံးသွားတာရှိတယ်စပေါ်လိုက်သုံးသွားလိုက်စပေါ်လိုက်သုံးသွားလိုက်အလယ်ပိုင်းလေးရှိတယ်အဲဒီအလယ်ပိုင်းလေးကိုဇာခေါ်တယ်သူကစပေါ်လိုက်ခိုက်တာတီးလိုက်သုံးသွားလိုက်ဒီလိုကြည့်တာပေါ့ဘယ်ရာဝတ္ထုမျိုးမဆိုယုတ်တရားပဲဖြစ်နာတရားပဲဖြစ်ဖြစ်စပေါ်လာပြီးတော့ကြောက်ဆုံးသွားတာပဲပြီးနေတာလည်းရှိတယ် အများအားဒီနေတာမရှိဘူးဒါပေမဲ့လို့မပြောက်ဆုံးခင်ခဏလေးတော့ခိုက်တံလေးတော့ရှိတယ်အဲဒီခိုက်တံဒီနေတာလေးဟာသူကသရပဲညင်းတဲ့အပိုင်းပဲစဖြစ်ပေါ်လာတယ်ခဏဒီနေတယ်ကြောက်သွားတယ်စာလိုပြောမယ်ဆိုရင်ဥပချီရင်လို့ခေါ်တယ်အဲစာဝါလာကျမ်းဝါလာတွေကလည်းဥပရဲ့ချီရဲ့ပြင်သုံးခုရှိတာကိုဥပကဖြစ်ပေါ်လာတာဘင်းဆိုတာကပြက်သွားတယ်ချီဆိုတာကလည်းပိုင်းလေးကြည့်ရဲတဲ့အဲစိတ်တရားပဲဖြစ်ဖြစ်ယုတ်တရားပဲဖြစ်ဖြစ်

အဲ့ဒီသင်္ကရာလက္ခဏာသရာတွေအဆက်ဆက်တဘောအတွင်းမှာဆက်ဆက်ဖြစ်လို့ကြာပြီးသွားတဲ့အခါကာလကြတော့တမျိုးတမျိုးပြောင်းလဲသွားတာကဒါကတော့ကိုသန္တိသရာခေါ်တယ်တဲ့ဒီဥစ္စာသန္တိအစဉ်ဆက်အစဉ်ဆက်အပေါ်မှာတည်ပြီးတော့နေတဲ့အုံမင်းချင်းပေါ့အဲ့ဒီအုံမင်းချင်းတော့တွေ့တော့မတွေ့ရဘူးတဲ့ဒါမမြင်ရဘူးတဲ့အုံမင်းတယ်ဆိုတာမမြင်ရဘူးသို့တော်လည်းခုလူတွေကအိုတာလည်းပဲတွေ့တယ်လို့အောင်မြင်နေတယ် ကိုယ်သာကမတွေ့နိုင်ဘူးလေမမြင်နိုင်ဘူးကိုယ်သာခုနပြောတဲ့ယုံနာနေရဲ့သီခနာလေးဆိုလို့ရှိရင်တော့တရားထုတ်တဲ့ပုဂ္ဂိုလ်တွေတွေ့တာပေါ့အထုတ်လို့ရှိရင်အခိုက်အတန့်ကြီးနေခိုက်အတန့်ကြီးနေဒီဒီချက်ချင်းပြောက်သွားပြစ်ပေါ်လာလိုက်ဒီလာလိုက်ခဏချင်းပြောက်သွားလိုက်အဲဒီအခိုက်အတန့်နေခိုက်အတန့်နေကြီးလာတွေတွေ့ရတာပေါ့ဆိုတရားထုတ်တဲ့အခါကလာတွေ့နိုင်တယ်ဒါပေမဲ့အခုလူတွေတွေ့နေတဲ့အုံမင်းသားကြီးမျိုးတော့မဟုတ်ဘူးကွာ ပြီးတော့သာဏတိဇရာဆိုတာကလည်းအဆက်ဆက်သောတည်ရမှုတွေခုနသင်္ကတလက္ခဏာအဲသင်္ကတလက္ခဏာတည်ရမှုတွေအလယ်ပိုင်းတည်ရမှုတွေအဆက်ဆက်ကိုဆိုတာအဲ့ဒါကလည်းမမြင်နိုင်ဘူးအခုမြင်ရတာတွေကဘာမြင်ရလဲဆိုသရာဤဥမင်းချင်းသဘောရဲ့သွားရလမ်းကြောင်းတွေကိုတွေ့နေရတယ်ဥမင်းချင်းသဘောသွားရလမ်းကြောင်းဥပမာအားဖြင့်ဗာနဲ့တူလို့ဆိုရင်လေပြင်းထန်တိုက်တယ် လေမုန်တိုင်းတွေပါလေကြလေမုန်တိုင်းကြပြီးတော့သွားတော့လေလေကြလေသွားတဲ့လမ်းကြောင်းကိုသူသွားတဲ့လမ်းမှာစစ်ပင်တွေပါလေလဲနေကြည့်ပင်တွေပါလေပြိုပြက်နေကြည့်အဲ့ဒါမြင်ရတဲ့ပြင်ဒီလေမုန်တိုင်းဟာဒီကနေပြီးတိုက်သွားတယ်ဆိုတာသိရလေမုန်တိုင်းတွေ့ရတာမြင်ရတာဘယ်မြင်နိုင်လဲဒီကမမြင်ရဘူးဒီလေမုန်တိုင်းနဲ့ပါလာတဲ့အမှုန်တွေပါလေပါလေအသားကြောင့်မြင်ရတယ်လေမုန်တိုင်းနဲ့ပါလာတဲ့ အမိုက်တွေအမုံတွေညူတွေနဲ့အဲ့ဒါမဲမဲညူညူကြီးတွေမြင်ရတယ်ဆိုတာကလားအဲ့ဒီလေတဲ့ပါတယ်အမိုက်မှုံတွေမြင်ရတယ်လေးမြင်ရတာမဟုတ်သေးတော့မမြင်နိုင်ဘူးတခါရေတွေပါလေအမြင်လာရေကြီးတော့ပါအဲရေတွေပါလေပြင်းလာရေကြီးတဲ့ခါကာလကြတော့ကိုရေတွေဟာဟိုဟာတိုက်ချတာဒီဟာတိုက်ချတာရှိပါတယ်ဗါလေမြေကျောင်းမြေကျောင်းနေမြေကျောင်းလားနေမှာအဲရေကျသွားတဲ့ခါကာလသွားကြည့်လို့ရှိရင် ရေသွားတဲ့လမ်းကြောင်းကိုတွေ့ရရေတော့မမြင်ရတော့ဘူး။ရေတက်နေတော့မှသွားကြည့်ရင်တော့ရေမြင်ရမှာပဲအဲ့ဒါကတော့သို့မဲ့ရေကျသွားမှသွားကြည့်လို့ရှိရင်ရေတော့မတွေ့ရဘူး။ဒါပေမဲ့လို့ရေကြီးတော့မှတက်ထားလို့ရေစားထားတဲ့အပိုင်းတွေရေမြုပ်တွေပါလေထိထားတဲ့အပိုင်းတွေအဲ့ဒါတွေကိုတွေ့ရတယ်။ဒါရေလမ်းကြောင်းတွေ့တာတဲ့ကရေတွေ့တာမဟုတ်ဘူး။တကယ်ရေမိတွေပါလေလောင်သွားပြန်လို့ရှိရင်လည်းဒီလိုပဲလောင်လုံးသွားကြည့်ရင်တော့မိတော့တွေ့မယ်ကွာ။ ဒါမဲ့လို့မိလောင်ပြီးတဲ့အခါကလာကြမှာသွားကြည့်လို့ရှိရင်ဘာတွေ့ရတယ်ဆိုမိလောင်ထားတဲ့မိလောင်စားတွေပဲတွေ့ရတယ်မိသွားတဲ့လမ်းကိုတွေ့ရတယ်မိတော့မတွေ့ရဘူးအဲ့ဒါလိုပဲတဲ့အခုသံပြူတယ်ဟုတ်လားသွားကျူးတယ်အရေးတွန့်ကုန်တယ်အသားအရေးတွေတစ်မျိုးတစ်မျိုးဖြစ်သွားတယ်ဆိုတာတွေက

ကိုယ်ကားခြင်းနဲ့အဲ့ဒါတွေတွေ့ရတယ်လို့ပဲတဲ့ဒီလိုပဲသရာဆိုတဲ့သဘောနှိမ့်ဆက်သွားတာကိုတွေ့ရတယ်သရာကတော့မတွေ့ရဘူးသရာဥမင်းရဲ့သဘောမမြင်နိုင်ဘူးအဲတရားထုတ်တဲ့ခါကလာတော့ဖြင့်အခိုက်အတန့်ဖြစ်ပေါ်လာလိုက်ခိုက်အတန့်ပြီးလိုက်ပြီးတော့ပျောက်သွားလိုက်အဲ့ဒီမှာလယ်ပိုင်းတည်မှုလေးတွေဒါလည်းခဏပါပဲဘာမှကြောက်ရုပ်ကနေရုပ်ကနေသူကကုံသွားတာအစနဲ့အဆုံးပဲသင်ရှားတာများပါပဲလယ်ပိုင်းကသလောက်တော့ရှာလို့တည်တွေ့တာမဟုတ်ဘူး အဲဒီအလယ်ပိုင်းလေးဟာတရားထုတ်တဲ့ပုဂ္ဂိုလ်တွေတော့ပြင်အတော်တန်တွေ့နိုင်ပါတယ်အဲဒါကြောင့်အဲဒီဇရာသဘောတရားကပဂရိမျက်စိဖြင့်မမြင်နိုင်ပါဘူးတဲ့တရားအားထုတ်လို့ရှိရင်ဝိပဿနာဉာဏ်နဲ့ဆိုရင်တော့တွေ့နိုင်ပါတယ်ပဂရိမျက်စိနဲ့မြင်ရတာတွေကတော့အခုကိုမင်းတဲ့ပုဂ္ဂိုလ်တွေမှာကြည့်လိုက်သမင်သူသာကိုမြင်ရမယ်အဲဒါဇရာကြီးနှိမ့်ဆက်ထားလို့တဲ့ဇရာကြီးတန်ကျက်ပဲတဲ့ကကိုမင်းကိုမင်းမှုနှိမ့်ဆက်ထားလို့

ရင်းရော်တဲ့သဘောပဲတဲ့ယုံနာခန္ဓာတွေရဲ့ရင်းရော်တဲ့သဘောဆိုတော့သူလည်းပဲဆင်းရဲပင်ပန်းတဲ့သဘောတော့မဟုတ်ဘူးသူကတော့သူ့သက်သက်နဲ့ဆိုရင်ဆင်းရဲတဲ့သဘောမရှိဘူးတဲ့သူကဒုက္ခဝေဒနာမဟုတ်ပါဘူးဒါပေမဲ့လို့ဆင်းရဲခြင်းရဲ့အကြောင်းတရားတွေဖြစ်ပါတယ်တဲ့။အိုမင်းချင်းအကြောင်းပြုပြီးတကလားဆင်းရဲတွေဖြစ်ရတယ်။အင်္ဂါနာသိတိလီကာဝ။ဣန္ဒြိယာနာဝိကာရတော်

ကိုယ့်ကိုယ်ကိုယ်တော့မှသူမပယ်နိုင်တော့ပဲဟာကိုကိုယ်ကိုယ်တော့မှလည်းထူဖို့ထဖို့ရတယ်မလုံနိုင်ဘူးဘာမှမလုံနိုင်တော့ငငယ်တုန်းကအမှန်တန်ငယ်သုံးခဲ့တာတွေပေါ့ဒီဥစ္စာတွေကငငယ်ရွယ်တုန်းကဆိုရင်တော့ငါပဲဆိုပြီးမာမာနတွေနဲ့တခါလဲအမှန်တက်ကြွခဲ့တယ်ကိုယ်ငါတွေလက်တွေခြေတွေဒါလေးနဲ့တခါလဲငါပမ်းတယ်ငါမာတယ်ငါမလုံနိုင်တယ်ငါအားရှိတယ်ဆိုပြီးတော့တခါလဲတော်တော်ကြွားကြဝါဝါနဲ့ဂုံယူခဲ့တဲ့

အကုန်လုံးပဲချွေရွေးကုန်တယ်သူအားဖြင့်တော့မျက်စိနဲ့နားကချွေရင်းတတ်တယ်နှာခေါင်းတို့ကဘယ်တော့မှမထင်ရှားဘူးပေါ့ဒါလည်းငငယ်တုန်းကတော့မဟုတ်ဘူးလျှာလည်းပဲဘယ်တော့မထင်ရှားဘူးဒါလည်းငငယ်တုန်းကတော့မဟုတ်ဘူးစားလို့ရှိရင်ရတာသိမကောင်းဘူးကြီးတယ်သိကြည့်တဲ့ပုဂ္ဂိုလ်တွေပြောတာကြားတာပေါ့။တဲမကြည့်တဲ့ပုဂ္ဂိုလ်တွေတော့ကောင်းနေတာပါပဲ။သိကြည့်လာတဲ့ပုဂ္ဂိုလ်တွေကသူတို့မှဟိုဟာစားလို့လည်းတဲမကောင်း၊ဒီဟာစားလို့လည်းတဲမကောင်းဘူး စောလေးကြည့်လိုက်ရင်ကိုငယ်ငယ်ကားတယ်မှာငယ်ငယ်တော့ကောင်းတဲ့ဟာတွေကတော်ကြည့်တဲ့ခါကျစားကြည့်သဲမကောင်းတာဘူးငယ်ငယ်တော့တော်ကောင်းတယ်လို့စားတယ်ဒီစားကြတွေကတော့ပြည့်သွားမယ်မဟုတ်ပါဘူးကိုကပြည့်လာတယ်လည်းတူပါရဲ့ငယ်တော့မကောင်းတယ်လို့မှတ်ထားတယ်မဟုတ်ဘူးစားကြည့်ဘုန်းကြီးကသူစားကြည့်တာကိုဘုရုံးကတော့မကောင်းဘူးနည်းနည်းတော့ပြည့်သွားတယ်ပြီးတယ်သူကကြာတာပြည့်သွားတယ်ကိုမာလည်းဒီလိုပဲကိုအတွေ့အထိတွေကလည်းကိုရုပ်တွေကလည်းငယ်ငယ်တုန်းကတော့မဟုတ်ဘူး အိန္ဒိယနာဝိကာရတော်အိန္ဒိယတွေကဆွေရင်းသွားတယ်တချို့မှာမျက်စိကအများကြီးဆွေရင်းတချို့မှာနားကအများကြီးဆွေရင်းအဲဒီတော့အိန္ဒိယဆွေရင်းဒီကလာသွားလို့တဲ့ဒါကြောင့်လည်းဒုက္ခတွေရောက်ရပါရဲ့ကိုယ်အင်အားတွေကိုယ်အင်အားတွေကလည်းပြက်ပြီးတော့သွားတယ်

ဒါတွေပထမဆုံးရတဲ့ပုဂ္ဂိုလ်တွေရှိတယ်အဲပထမဆုံးရတဲ့ပုဂ္ဂိုလ်တွေလွန်ခဲ့တဲ့အနည်း50 50လောက်90လောက်စီကနေပြီးအလှဆုံးရွေးပွဲခုရတဲ့ပုဂ္ဂိုလ်တွေဘွဲရတဲ့ပုဂ္ဂိုလ်တွေလည်းအခုအသက်90 80ရွယ်ရောက်လို့ရှိရင်အဲ့ဒါတွေလှပတာတွေမရှိတော့ဘူးဘုံဘွားတွေအဲလွန်ခဲ့တဲ့ လင်္ကာ90 80အနှစ်လောက်ကနေပြီးတော့လင်္ကာ60 90လောက်ကနေပြီးတော့အာရင်ဗလားအဲခွန်အားဗလားပြိုင်ပွဲမှာတခါလေပထမရတဲ့ပုဂ္ဂိုလ်တွေဟောခုနေသွားကြည့်ဟုတ်လားအသက်90 80ရှိတဲ့ပုဂ္ဂိုလ်တွေသွားကြည့်ဘာမှအာရင်မရှိတော့ဘူးဘာမှမစွမ်းဆောင်နိုင်တော့အခုနေခါကာလမှာဒီလိုပဲရုပ်ရုပ်ရည်အသိဉာဏ်ကလည်းစပြီးတော့အလှပါဆုံးတင်းတယ်ဆုံးနေရွေးထားတဲ့ပုဂ္ဂိုလ်တွေခွန်အားဗလားအကောင်းဆုံးရွေးထားတဲ့ပုဂ္ဂိုလ်တွေနောင်ကို260လောက်ကြာရင်ဒီလိုဖြစ်မှာ ဘာမှသူကမဆုံးမကန်တော့အဲဒီလိုကိုယ်ရင်ငါတွေကလည်းချုပ်ရင်းဣန္ဒြေမျက်စိစကြည့်ကြီးကလည်းဖောက်ပြန်ခွန်အားဗလာတွေကလည်းရိုးရိုးအားနေပြီးတကလာတော့အဲဒီတော့ဖောက်ပြန်သွားခြင်းကြောင့်တဲ့အဲ့ရွယ်ကြီးလို့ရှိရင်ငယ်ငယ်ကလည်းမဟုတ်လို့တဲ့ပြန်စဉ်းစားလဲစဉ်းစားလဲသိချမ်းမလားသိရတယ် ဒါကတော့ကိုယ်တိုင်တွေးမှာပဲဒီလိုဟုတ်လားမတွေးတဲ့ပုဂ္ဂိုလ်တွေကတော့သိနေနေတယ်ဒီနေ့တော့ဆရာမကြီးပြောအင်္ဂလန်ကပြန်လာတယ်သူပြောတယ်သူပြောတာလည်းမှတ်ထားတယ်သူကသာကောင်းကောင်းပဲအဲဆရာမကြီးကသူကအင်္ဂလန်မှာသူတစ်နှစ်လောက်သူကပညာလေးလာပြီးစီးပြီးပြန်လာသူကနေရတော့ဘွားကြီးတယောက်နဲ့သူနေရတယ်ဆိုတော့ဘွားကြီးတယောက်နဲ့သူနေရတယ် ဝါရီကျော်90နဲ့6နှစ်ဒီနေ့ဒီနေ့ရတယ်ဆိုရင်ပုံမှာတော့သာသမီကြီးတွေပါတယ်သူသာလူကြီးတွေနဲ့အတူတူနေကြတာမဟုတ်ပဲဟောကိုကလေးကိုနေကြတာပဲခွာကြီးတဲ့ခွာကြီးသူ့ဟာသူချက်သူသာသူ့ဟာသူနေကြအဲဒီမှာသူသူနေရတယ်မတူနေရတာလေခွာကြီးကသူတို့မှာဘုရားဘာသာတရားမျိုးတွေကမဟုတ်တော့ သဘာဝဓမ္မတရားတွေနဲ့စပြီးတော့သင်္ကြန်စဉ်းစားမှုကသူတို့ဘာမှမရှိသေးပါဘူးသူကတော့ဘာမှမရှိဒီမှာဘုရားဘာသာတွေဆိုတော့ကိုယုတ်တရားနာတရားတွေအိစ္ဆဒုက္ခနာပြောတရားတွေကိုကပဲတရားမထုနိုင်အောင်တော့သူများပြောတာပြုတာကြားတာနဲ့တော်တာတော့ရှင်ရင်တယ်နှလုံးသွင်းတာပဲသူတို့သိခနိုင်ကြတယ်အဲသူတို့ဘုရားဘာသာတရားမျိုးအဲဒီလိုသင်္ကြန်တော်တရားတွေကဘာမှမရှိတော့ အဲဒီလိုပုံမင်းမသွမ်းဖြစ်နေတာနဲ့စပ်ပြီးတော့သူတို့မှာဒုက္ခတွေရောက်သူပြောတယ်ဒုက္ခတွေရောက်ဒီတော့ဒီသက်ရွယ်ရောက်86နှစ်လောက်ရောက်အောင်ကလည်းစိတ်ကလည်းငယ်စိတ်ကလည်းမပြောက်သေးပဲဖြစ်နေတာဟိုတုန်းကလို့ဒါပြူပြူရွယ်တုန်းကလို့သူကစိတ်ကရှိနေတာတခါတည်းကသူတို့ညီမနှစ်ယောက်ရှိတယ်လေ80သူသူသူသူ့မကြီးတယောက်နဲ့ဆိုတော့80နှစ်နဲ့တူပါတယ်။အဲတခါတခါလာပြီးတော့ပုံတဲ့ခါကလာကြညမိုးချူလို့ရှိရင်ပြင်သူအမှန်လေးတွေနဲ့ လှတင်ရတယ်ဆိုတာဘုသူကလှတင်ရတယ်သတိကလေးတွေကကောက်သွားတာပဲအင်္ဂလိပ်ကသတိလေးတွေကောက်တယ်တရားလည်းဆိုတာဒီရွယ်ကြီးစတယ်ဘယ်တော့လာကြည့်မယ်သူကတယ်သတိလေးတွေကောက်ဒါလေးတွေလုံကြတာလို့သူကြည့်ရတယ်တွေးရတယ်อืมအဲ့ဒါလေငယ်သေးတယ်မကုန်ပဲဖြစ်တယ်ငယ်သေးတယ်မကုန်ဖြစ်တာဘာဖြစ်သလဲဆိုတော့ဒီနေ့နေ့ရဲ့ကြီးကလည်းကြားရတယ်သိမစမ်းမလားကြည့်ရတယ်ဟုတ် ငယ်ငယ်တုန်းကလည်းသူ့ဟာကဟိုတုန်းကတော့ကိုကိုရုပ်ရည်တွေကလည်းစကားရရပြီးကိုပြည့်စုံတော့အဲကိုရုပ်ရည်တွေအကြောင်းပြုပြီးတော့လည်းပဲကိုလိုရှိတယ်လို့လည်းပြီးပေါ့လေသူများတွေလည်းအာရုံပြုတာလည်းမရှိမှာပေါ့သူကအခုတော့သူ့ဟာသူဘာမှလည်းပဲကိုယ့်ဟာကိုယ်လည်းပဲလူကြီးတိုင်းကမပြီးအဲသူတို့ဘာတွေနဲ့ဆက်ဆံရေးတွေဘာတွေဆိုတာလည်းဒီရွယ်ကြီးကြီးလာတော့ဘယ်သူမှလည်းသူ့လာပြီးတော့ယူဆယ်လည်းကြီးမဲ့လူရှိမဲ့လူကြောင်ရဆိုင်မဲ့လူလည်းဘာမှမရှိတာတွေဒါတွေကြောက်တွေးဟန်ကျူပါလေသူကတွေးမယ်သူလည်းတွေးစရာပဲဟုတ်တယ်သူက ရှင်းတော့ကကိုနေကြတော့ကငငယ်တော့ကဘယ်လိုနေခဲ့လဲဘယ်လိုပျော်ခဲ့လဲဘယ်လိုရှင်ခဲ့လဲအဲ့ဒါတွေကအခုပြန်လို့တော့မဖြစ်ပဲဟာကိုမဖြစ်တော့အဲ့ဒါတွေနဲ့စပ်ပြီးတော့နေ့စဉ်နေ့စဉ်တခါတည်းမျက်ရည်ကလည်းကြားတယ်ဆိုတော့ဟိုသူဆရာပါကြီးကပြောတယ်အဲ့ဒါသူကပြောတယ်တဲ့အဲ့ဒီတက္ကမကြီးကပြောတယ်တဲ့မင်းတို့တဲ့ငငယ်ရွယ်လေးစီပြီးဘာလို့လဲပြင်းစင်မနေကြလဲလို့ တို့တော်မှဒီရွယ်တော်မှတို့တော်မှဒီလိုတည်းသတ်သတ်ရရပြင်းစင်ပြီးတော့သိတာပဲဆိုသူအပြစ်တင်သေးတယ်ပြစ်တင်တော့ဒီကပြန်ပြောရသူတို့ကဘုရားဘာသာတရားနဲ့ဆိုတော့သိဆောင်ရှိပါဘူးလို့သူတို့ဒီလိုပဲနေနေတာပဲဘာမှဖြစ်ပါဘူးလို့သိချမ်းသာပြီးတာပဲအမေကြီးတို့အခုအဲဒီလိုသိချမ်းသာအောင်မထားနိုင်လို့အခုတကယ်လည်းမျက်ရည်တွေနေနေနေနေကြာနေရတာဒုက္ခဖြစ်နေတာ သူတို့ကဘာမှမဖြစ်ဘူးသူစားပြောရဖြစ်တယ်သူစားပြောရတယ်လို့သူတို့သိတော့သဘောမကျဘူးသဘောမပေါက်နိုင်ဘူးသူစားသူအဲဒီတော့အိုပဲမသွားဖြစ်လာရင်ငငယ်ရွယ်ကဟာတွေပြန်စဉ်းစားပြီးငငယ်ရွယ်ကလို့ကိုအလိုအတိုင်းကမပါတော့ကိုရုပ်ကကိုကိုကငငယ်ရွယ်ကလို့မပါအသုံးချလို့ကမရတော့အဲဒါကြီးစိတ်အားမရပဲဖြစ်ပြီးစိတ်လုံးမသာမရရင်များစွာဖြစ်တတ်ပါတယ်တဲ့ဒါဥမင်းကြီးရဲ့ဒုက္ခပဲလို့

အဲဒါအိုမင်းရင်အကြောင်းပြုပြီးတော့ဒုက္ခဖြစ်ရတာလေတဲ့ဒါရင်မကလည်းဘူးတဲ့အသက်အရွယ်ကြီးလာတဲ့ပုဂ္ဂိုလ်တွေကြတော့မိမိလက်အောက်ဖြစ်တဲ့သားတို့သမီးတို့အချွေရန်တို့ငယ်ရွယ်တဲ့ပုဂ္ဂိုလ်တို့အဲဒီလိုပုဂ္ဂိုလ်တွေကလည်းပဲမယိုမပင်မလေးမစဖြစ်လာတယ်တဲ့ယူမဆိုင်တော့ဘူးတဲ့လူကြီးတော့ငယ်တဲ့ပုဂ္ဂိုလ်တွေကလည်းဟာဖိုးကြီးဘာမှမသိဘူးအဖွားကြီးဘာမှမသိအကြောင်းနဲ့ဘာမှမသိညာမှမသိတဲ့လူတွေ လူတွေလာပြီးတော့ကျုပ်မနေနဲ့ကိုယ့်အကိုအသာလေးနင်းတော့မာမဲကလည်းခါလေးဆိုတာဘုသူစားဒါလည်းခါမှာပဲဟုတ်တယ်သူကလူကြီးကလည်းလူကြီးနေရာလည်းတဲတဲ့မနေဘူးသူကသူကရှေးရတဲ့နေရာတကသူကအကြီးလောက်ပြီးရှေးခေါင်းဆောင်လောက်လာတဲ့ဥစ္စာခေါင်းဆောင်လောက်ပြီးတော့လာတော့အဲအခုလည်းပဲသူကအရွယ်ကြီးနေပေမဲ့လူငယ်လေးပေါ့သူကဩဇာကလည်းပေးနေနေတာကိုသူကညွှန်ကြားနေနေတာသူကပို့ပြီးတော့သိတယ်လို့လို့သူများအတွက်သူကစိတ်မချဘူးသူက သူကစီမံလိုက်ရမှာခံဝဲလိုက်ရမှာအဲ့ဒါပိုပြီးကောင်းတယ်လို့သူကလည်းစိတ်ကထင်တယ်လူငယ်တွေကလည်းသူ့အထင်မကြီးဘူးကွာသူကခက်မပြီးတော့ဘူးလူကြီးဘာမှမပြီးတော့ဘူးဆိုပြီးတော့အဲ့ဒီလိုပြင်တယ်အဲ့တော့လူငယ်တွေကမယုံမသိမလင်းမစားပြောလို့အဲမခမညာပြောတာတွေလည်းခံရတယ်တဲ့အဲ့ဒါကြောင့်လည်းစိတ်မချမ်းသာတယ်ကြည့်ရတယ်ကလေးလေးလိုပြန်ဖြစ်သွားဆိုတာကိုသူကဟုတ်တယ်သူသိကြည့်သွားပြီဆိုတော့သာသမီတွေဘာတွေကနေဒီကလာခိုင်းတဲ့အတိုင်း စားတဲ့တဲ့ညီရတာပဲသူကသူပြောတဲ့နေရာကိုယ်ကလည်းဘာမှမစားဆောင်နိုင်မရဘူးအဲ့ဒီလိုခါကြရင်သိစင်းရတယ်အများကြီးဖြစ်ရပါတယ်တဲ့ဗျာဥမင်းရဲ့အကြောင်းပြုပြီးတကလားသိရတာလေဥမင်းရဲ့ရုပ်အကြောင်းပြုပြီးတကလားကိုယ်စင်းရစိတ်စင်းရတယ်များစွာသိရတယ်တဲ့ဒါကတော့ဥမင်းရဲ့ဒုက္ခနဲ့ပပင်းမှာတွေ့နေတဲ့ပုံစံတွေကိုသိမှာပေါ့လေကိုယ်နဲ့နှိစတဲ့ပုံစံတွေအဖိုးကြီးဖွားကြီးတွေဒုက္ခရောက်နေတယ်ကြည့်ရင်လည်းအဲ့ဒါလည်းသိပါတယ် ဆိုတာလေဩဒီနေ့ကြလို့ရှိရင်တော့သူလည်းပဲဒီသက်ဒီရွယ်ရောက်တော့ဒီလိုနေမယ်ဆိုဒီလိုဒုက္ခတော့တွေ့ရအောင်မှာပဲလို့စောစောကတည်းကဒါလည်းစဉ်းစားတာမှသူကဟွန်းဒါလည်းစဉ်းစားတာမှဒါတွေ့ရမှာမတွေ့မတွေ့မရှိဘူးသူကအဲဒီတော့တွေ့ပြီးတကလားသွားနိုင်တယ်တဲ့ဒါကြောင့်မို့သရာတိအုံမင်းရခြင်းမိနီဒုက္ခဆင်းရဲတဲ့ဘဝတိုင်းဘဝတိုင်းဒီသရာကဒီဘဝတာမဟုတ်ဘူးနော်ကြီးကြီးတဲ့ဘဝတွေကလည်းတွေ့ကြကြတာဟာ နှလုံးသားဘဝတွေလည်းဒီလိုတွေ့သွားရအောင်ပါပဲအဲဒါဒုက္ခကြီးဒီဝရင်ကအစဉ်ရထပါဠသာသပါဠမတိကဘောရပြမင်းကိုဟောတာဘောရပြမင်းဓမ္မုဒိတာတရား၄ပါးထဲမှာဟောတာ ဘောရရမင်းကဉာဏ်ရတ္တဘာလာကိုလျှောက်တယ်ဉာဏ်ရတ္တဘာလာဘာဖြစ်လို့ရဟန်းပြုပါကြလေလောကမှာအရွယ်ကြီးရင်လို့လည်းပဲကိုမင်းမစွမ်းဖြစ်လို့ကိုမင်းမစွမ်းဖြစ်လို့ရဟန်းပြုရတာလည်းရှိပါတယ်အနာယောဂါတွေနှိမ့်ဆက်လို့ ညာပြုရတာလည်းရှိတယ်။ဇီဝဥစ္စာတွေပြည့်စည်လို့ညာပြုရတာလည်းရှိတယ်။ဆွေမျိုးတွေပြည့်စည်လို့ညာပြုရတာလည်းရှိတယ်။လေးမျိုးရှိပါတယ်တဲ့ပါဠိစုံညာပြန်၄ပါးဆိုတော့သရာပါဠိစုံညာ၊ญาတိပါဠိစုံညာ၊ဘောဂဗျာတိပါဠိစုံညာ၊ญาတိပါဠိစုံညာဆိုပြီးတော့ပြည့်စည်ခြင်း၄မျိုးပြည့်စည်ခြင်း၄မျိုးနဲ့တွေ့တဲ့အခါကျတော့ညာပြုကြရတယ်။ရှင်ရသပါဠိတော့ပြည့်စည်ခြင်း၄မျိုးတည်းဘာမှမရှိဘူးတဲ့။ ငငယ်ရွယ်ရွယ်လေးပဲပြူရွယ်ရွယ်နဲ့ပဲညာပြူသွားတယ်ယောဂဝေဒနာလည်းဘာမှမရှိဘူးတဲ့ကျမ်းကျမ်းမာမာနဲ့ညာပြူသွားတာပဲဒါတော့ပစ္စည်းဥစ္စာတွေလည်းပေါ်များပြည့်စုံနေတာပဲတဲ့အဲဒီအဲဒီနိုင်ငံမှာပေါ်ပြမင်းနေတဲ့သူ့နိုင်ငံကအဲသူ့နိုင်ငံမှာပြင်သူကပစ္စည်းပေါ်များတဲ့အထက်တန်းတစ်သေးတည်းကပဲ ဆွေမျိုးတွေလည်းပဲအပြည့်စုံနေတာပဲတဲ့ဘာဖြစ်လို့ရဟန်းပြုတယ်လဲဆိုပြီးတော့မေးတဲ့အခါဓမ္မုဒေတာတရား၄ပါးဓမ္မုဒေတာတရား၄ပါးကိုအဲဒီရှင်ရထပါဠိမကြီးကဟောတယ်ဥပနိတိလောကောအာဓုဝလောကောလောကဥပနိတိ ဆွဲဆောင်အား၏ပို့ဆောင်အား၏အတူရောခိုင်မြဲခြင်းမရှိဘူးလောကကြီးဟာဒိဋ္ဌိကနေပြီးတော့ဘဝအသစ်ဖြစ်လာတယ်ဆိုရင်ဒီတိုင်းပြီးနေဘူးတဲ့တပြေးပြေးနဲ့တော့ကြရင်ဥရတယ်တဲ့ဥမင်းရောပြီးတော့သွားနာယီများတမနစ်ကတမနစ်တနာယီကတနာယီရွှေ့ပြောင်းသွားနေတယ် တစ်ချိန်ကတစ်ချိန်တည်းရွှေ့ပြောင်းသွားတယ်အဲဒီကိုယ်တည်းကယုံနာတရားတွေကလည်းအချိန်တိုင်းအချိန်တိုင်းကိုမင်းရဲ့ရောက်မှုတွေကိုကိုယ်နေတာပဲကိုမင်းရဲ့ရောက်ပြီးဒီကလာကြောင်းလဲပြီးဒီကလာသွားနေကိုမင်းရဲ့ရောက်နေပြီးဒီကလာမကြမ်းမှန်တာဖြားမှုရောက်အဲဒီကနေပြီးတော့တဖြည်းဖြည်းနဲ့တော့ကြလို့ရှိရင်သေးအဲဒီလိုသွားနေတယ်တဲ့ဘွာရင်းဘွာရင်းသာ နာရီလက်တံများသွားနေတယ်လို့ပဲတခါလေတစခန်းကတစခန်းရွှေ့ကြည့်တခါလားသွားနေဆွဲဆောင်ပြီးတခါလားပို့နေဘယ်နေရာမှာအများအားတည်ရပြီးတော့နားနေရတဲ့အချိန်ရှိဘူးတဲ့ဗျဒီလိုရွယ်ရွယ်လေးနဲ့တည်ရပြီးတော့နားနေခြင်းကြတာပဲလူတွေကတော့အဲဒီလိုမနေရပါဘူးတဲ့အဲဒါကြောင့်အဲဒီဓမ္မဒေသတရားများစွာပြဟောထားလို့တဲ့အဲဒီတရားရနဲ့သူဟာကြားနာရလဲကြားနာရတယ် ကျမ်းသာပြီးတော့စဉ်းစားဆင်ခြင်ကြည့်တော့သဘောလည်းပေါက်တယ်ကိုယ်တိုင်လည်းတွေ့တယ်ဒီရုပ်ရည်ဟာဒီနေ့ကြတော့ရှိရင်ဒီနေ့ဒီတိုင်းသွားမှာပဲဥမင်းရောချင်းရောက်သွားမယ်ဒီနေ့ကျရင်မကြမ်းမှန်တာပြတာရောက်သင်ကြပြေးသွားမယ်အဲ့ဒီမြောက်ခင်အတွက်ဒီကိုယ်တည်းကနေပြီးအမြတ်ရအောင်တရားဖို့တာနေကြအောင်ငါအားထုတ်မှာပဲဆိုပြီးတော့ဉာဏ်ပြုတဲ့အကြောင်းသူကပြောတာတရားကျင့်သုံးရတယ်ဆိုတာအဲ့ဒီလိုလုံးလုံးရတာ ဒီကိုကြီးကတည်းထားလိုက်လို့ရှိရင်ဒီနေ့ကျအဲ့ဒီရောက်တော့မှာဥမင်းမစွမ်းဖြစ်သွားအဲ့ဒီအဲ့ဒီဥမင်းမစွမ်းဖြစ်တဲ့ခါကျအစီနဲ့ထုတ်လို့မရဘူးစောစောကထုတ်ထားမှလို့ဒီကိုယ်ထဲကနေပြီးတော့ခိုးတာတရားတွေကြောင့်ထုတ်တာမှဒါအရေးကြီးတယ်အဲ့ဒါကိုသဘောမကျတော့ဘောလို့ရမင်းကမေးကြတယ်ရှင်ရထပါလားတဲ့အေး ဏှာကတဏှာဆွဲဆောင်အပ်တယ်ဘာမှမြဲမြဲတည်ရပြီးတော့နေတာမရှိဘူးလို့ရှင်သာပါဠိကတော့ပြောတာပဲတဲ့ဒါပေမဲ့လို့တဲ့သူသူတော့ဖြင့်ဒါသဘောမပေါက်ဘူးတဲ့ပြောတာသူတော့သဘောမပေါက်ဘူးတဲ့ဘယ်လိုလုပ်ပြီးဒီကလာတဏှာတဏှာဆွဲဆောင်ပြီးဒီကလာမမြဲမတည်ပဲနဲ့ဖြစ်နေရပါသလဲလို့မေးတော့ရှင်သာပါဠိကဖြေ ရှင်မင်းကြီးတဲ့စဉ်းစားကြည့်တဲ့ရှင်မင်းကြီးဟာတစ်ချိန်လုံးကအင်မတန်ခွန်အားပလကောင်းခဲ့တဲ့အချိန်ရှိပါလိမ့်မယ်ငငယ်ရွယ်ပြူရွယ်တုန်းကဆိုရင်ရှင်မင်းကြီးကအင်မတန်ခွန်အားပလကောင်းခဲ့မှာပါပဲဆိုတော့ဟာကောင်းတယ်ဘုရင်ကသိကောင်းတာလေဘုရင်ကအင်မတန်အင်အားကောင်းတယ်ကိုအင်အားတော့ခါတယ်ပြိမ်မက်မရှိတော့အောင်ကိုစိတ်ထဲမှာထင်တာပဲလေကဟုတ်တယ်မင်းနေဆိုတာ အမျိုးရိုးအချင်းလည်းပဲမျိုးရိုးတတ်မှာကိုမျိုးလည်းတတ်ပြီးတော့နေတဲ့လူတွေကလည်းဇာတိမှန်ကြွားကြွားပုံကိုယ်တွေခွန်အားပလာတွေလည်းကောင်းတဲ့ကောင်းပါပဲသူယူခွန်ယူပါနေတယ်အဲဒါကြောင့်လက်မောင်းအင်အားကိုယ်အင်အားခြေထောက်အင်အားတခါလည်းတိုင်မဲမရှိတော့အောင်ဘသူနဲ့ဖြစ်ဖက်ပြန်ပြီးတကလားအဲထိုးမယ်ပုံမယ်တတ်မယ်အဲစစ်ပွဲတွေဝင်ပြီးတကလားတိုက်မယ်ဟာအပြေးမယ်လွှားမယ် အဲအစဉ်စဉ်ပြည်စည်းတွေတခါလေလေ့ကျင့်မဲ့ဆိုရင်ဘယ်သူမှကိုမမှီနိုင်အောင်လို့အမှန်တန်ကိုဆုံးဆုံးတန်ခဲ့ပါတယ်အဲဒီလိုအခြေအနေရှိခဲ့ပါတယ်ဆိုတာကောင်းပြီတဲ့ကအဲဒီအခြေအနေဟာအခုရှင်မင်းကြီးရှိပါသေးရဲ့လားမမေးပါဘူးသူကလည်းအသက်အရွယ်ကလည်းဟို90ကျော်80လောက်ရှိနေပုံရပါလေဒီအချိန်ရောက်တော့အဲဒီတော့မှပြောတယ်ဟာရှင်ပြားတဲ့ဘာတော့ရှိဘူးတဲ့ဟိုတုန်းကလို့မဟုတ်တော့ဘူးအခုအခုကလေတဲ့ တကယ်လဲခြေလမ်းကဒီဘက်လမ်းမလို့ဆိုတာဒီဘက်မလမ်းမနဲ့ဟိုဘက်နဲ့ရောက်သွားတဲ့အခါရှိသေးတယ်ဒီနေရာနင်းမလို့ဟိုဒီနေရာမနင်းမယ်နဲ့ဟိုနေရာရောက်ဘာမှနေရာမကြဘူးတဲ့ခုကိုသွားညီညာသွားလို့မရဘူးလို့ချင်တာလို့လို့မရကိုတော့အချိန်နေတော့ဘာမှချလို့မရတော့ဘူးတဲ့ခုဒီလိုဖြစ်နေပြီတဲ့ရှင်မင်းကြီးတဲ့အဲ့ဒါပြောတာတဲ့ဥပနိတိလောကောသာသာပြောတာလေဥစ္စာသတ္တဝါတွေကတစ္ဆကံကနေဇာတိဖြစ်တဲ့ဇာတိကနေဒီဥဒ္ဒစကံကိုပို့ရယ်ကိုတဲ့ ကိုယ်ရဲ့စက္ကန့်ကနေပြီးဒီကလာနားရဲ့စက္ကန့်မကြောင်းမှာစက္ကန့်ပို့မကြောင်းမှာနာပြရကနေပြီးတော့ပြီးတဲ့စက္ကန့်ပို့လမ်းဆုံးရောတဲ့နောက်တစ်ခါဘဝသိဖြစ်ကြတော့ဖြစ်တဲ့စက္ကန့်ပြန်ရောက်ဖြစ်တဲ့စက္ကန့်ကတစ်ခါတော့ကြတယ်ဒီရွယ်လေးဖြစ်လာရွယ်ရွယ်ကောင်းတယ်ကောင်းတယ်ဆိုတော့ကြရဦးသွားကြပြီကိုယ်ရဲ့စက္ကန့်ကတော့ကြမကြောင်းမှာနာပြတော့ကြပြီးတဲ့စက္ကန့်ရောက်ပြီးကြပြီဒီလိုသွားနေတာတဲ့အဲ့ဒါကိုမြတ်စွာဘုရားကဟောတာတဲ့ဒါကြောင့်မို့

အင်အားတွေရှိနေတဲ့ခါကာလကကိုယ့်ကိုယ်ကိုယ်သက်ဆောင်နေတဲ့ခါကာလကတရားဆိုတာကျင့်ကြံအားထုတ်ရတယ်အာမထုတ်လို့ရှိရင်ဒီနေ့ကျရင်ဒီကသူစကားနဲ့သူသွားမှာဝိသေနေရောက်သွားမယ်ဟာသရာတိဒုက္ခဆိုတာရောက်မယ်မှာသရာတိကိုမင်းရခြင်းမင်းလေဒုက္ခဆင်းရဲဤဆိုတာဟောဉာဏ်စီမုံရင်းနာထိုင်ခြင်းသရင်ပြူခြင်းသွားကြိုးခြင်းအယိုးနဲ့ရေကြဲကြဲဖြစ်ခြင်းခါကိုင်းခြင်း ကိုယ်ရင်ကိုယ်ကိုယ်ကိုကိုယ်အလိုရှိရာကိုမသေးဆောင်နိုင်ခြင်းဟုတ်လားကောင်းကောင်းမအိပ်နိုင်ဘူးကောင်းကောင်းမသွားနိုင်ဘူးကောင်းကောင်းမစားနိုင်ဘူးအဲဒီအခြေအနေမျိုးတွေဒီနေ့ကျရင်လာရောက်သွားမယ်အဲဒီအနေကြမှာတော့ဘာမှလုပ်လို့မဖြစ်တော့ဘူးဘာမှလုပ်လို့မဖြစ်ဘူးအဲဒါအရေးကြီးပါတယ်ဒါကြောင့်မို့သူကသရာပိဒုက္ခကိုမင်းရခြင်းဟာလည်းပဲဆင်းရဲပဲတဲ့ ဟောမရဏာတိဒုက္ခဆိုတာကတော့ဖြင့်သူကပို့ပြီးတော့ဆင်းရဲတာမရဏာတိဒုက္ခကတော့သိရခြင်းကတော့ပိုဆင်းရဲဒီနေ့ကြတော့ရှိရင်သိရတယ်မှာကိုအမှုမဲ့မှမဲ့နေတော့ကိစ္စနဲ့သေချာစဉ်းစားကြည့်တယ်လေဒီနေ့ကျရင်သူကသိရသေးတာမသိပဲနဲ့ကမပြီးဘူးဘယ်လိုဖြစ်ဒီနေ့ကျသိသွားတာလဲမသိသေးဘူးမသိသေးဘူးအောင်းမရင်အောင်းမရင်နဲ့တော့ကြာသိသွားတယ်ဘယ်နဲ့မှလည်းမတတ်နိုင်ဘူး အဲသေးတဲ့အခါမှာလည်းပဲသေးရဆိုတာကလည်းသူ့ရဲ့စိတ်ကလေးဟာသူ့မှာလည်းပဲဆင်းရဲမပါပါဘူးတဲ့သေးတဲ့သူ့ရဲ့စိတ်ကလေးမှာဆင်းရဲမပါဘူးဟုတ်တယ်ဘဝင်စိတ်ပဲဒိဋ္ဌိကစိတ်မျိုးပဲသူ့မှာတော့ဆင်းရဲမပါဘူးဒါပေမဲ့အဲ့ဒီသေဝကအကြောင်းတွေကရှိရတယ်သေလောက်တဲ့ယောဂဝေဒနာဓာရီမကြမ်းမှနာပြားမှုတွေဆိုတာကသူကနှိမ့်စရာလေးတာကို သူနှိမ့်ဆက်ပြီးမှသေးတာသူကလောလောကူကူလေးသေးတာမဟုတ်သေးတာကလည်းပဲသိစရာအကြောင်းတစ်ခုခုကတော့ဒုက္ခတွေရောက်ပြီးမှသိကြတယ်။อืมယောဒနာသိတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေမှာကိုယောဂဝေဒနာတစ်ခုခုတော့သူပြီးပြီးနှိမ့်ဆက်ပြီးတော့သိတာပဲ။အဲတချို့ပုဂ္ဂိုလ်တွေညာအကြာကြီးပြီးပြီးနှိမ့်ဆက်တာရှိတယ်။ယောဂဝေဒနာပြီးပြီးနှိမ့်ဆက်လို့

ကျွမ်းတော်မှာစာဟိုနိုင်တဲ့ကောင်နဲ့လိုက်ဖမ်းပြီးတော့စားသူများပါဇာထဲပေးရတာတွေအများကြီးပဲဟိုဝိုင်းဝိုင်းပြီးသွားချိုးလည်းပဲမပေးခင်ကိုမျိုးချလိုက်တော့ဝုန်းတဲ့ကြောင့်မပေးရတာတွေလည်းအများကြီးနေမှာပါပဲသတ္တဝါတွေကြီးနေဦးမှာဒိဋ္ဌာနဲ့တကောက်တကောက်လိုက်ပြီးတော့ဖမ်းဖမ်းစားနေတာတွေတွေ့တယ်ကွာအဲ့ဒါတွေကလည်းနမနာဒုက္ခရောက်မှာပေါ့ဒါပြည်ချင်းနဲ့စပြီးတော့အဲလူပြည်လောကကိုပြောပါဆိုရဲလူပြည်လောကမှာသေတဲ့အခါကာလမှာ ဘာမှယောဂဝေဒနာတွေပြင်းထန်မခံစားရနိုင်ဘူးတော့ပြီးတော့မယ်ဆိုလို့ရှိရင်ကိုပဲကောင်းမှုရှိတဲ့ပုဂ္ဂိုလ်ရှိတယ်။ကောင်းမှုမရှိတဲ့ပုဂ္ဂိုလ်ရှိနှမျိုးရှိပါတယ်။ကောင်းမှုမရှိတဲ့ပုဂ္ဂိုလ်တွေကြတော့အာကိုရမရှိဘူးတဲ့အာကိုရမရှိဘူး။ဟုတ်လား။အာကိုရမရှိဘူးကောင်းမှုမရှိတဲ့ပုဂ္ဂိုလ်ကောင်းမှုပြည့်စုံတဲ့ပုဂ္ဂိုလ်တွေကငါသေးလို့ရှိရင်ဘယ်တော့မှပါလိမ့်ဘယ်ရောက်မှပါလိမ့်ဘာချင်းမှပါလိမ့်ကြောက်ရတယ်တဲ့ ကြောက်ကြလည်းကောင်းတာပဲဥပမာအခုကိုယ်နေရာကနေပြီးတခြားခီးသွားမယ်ဆိုတော့တခြားခီးသွားတော့ခီးသွားတော့ကလမ်းစိတ်ကလည်းခီးစိတ်ကလည်းပဲဒီမှာယူစရာမရှိဘူးလမ်းကြရင်သာဝတ္တဖို့နေဖို့တိုင်ဖို့ ပြူစရာပြေးစိတ်ကလည်းမရှိဘူးဘုံမှာလည်းအတိကျွန်းလည်းမရှိဘူးမသွားလည်းမရှိဘူးသွားလည်းသွားရတော့မယ်ဆိုရင်လေအဲ့ဒီပုဂ္ဂိုလ်ကစိတ်ပူတော်တော်ပူလိမ့်မယ်ဟုတ်လားလမ်းကြရင်ဘယ်လိုလုပ်ပြီးတော့စားရမလဲဘယ်မှာစားရမလဲအဲစိတ်ပူစရာကြီးခကြီးစိတ်မရှိပဲနဲ့မသိတဲ့အရာတွေကိုခီးသွားတော့မယ်ဆိုမလွန်မကင်းတာတော့မသွားမဖြစ်လို့သွားတော့မယ်ဆိုလို့ရှိရင်အစိတ်ပူစရာကြီးပဲသူကအဲ့လိုပဲ ကုသိုလ်ကောင်းမှုမရှိတဲ့ပုဂ္ဂိုလ်တွေတဲ့ကုသိုလ်ကောင်းမှုပြည့်စုံတဲ့ပုဂ္ဂိုလ်တွေကဒီကနေ့ကျတော့ကိုယ်ဟာတွေကိုပြန်လှည့်ကြည့်ရတာကိုဟာပါရိညာကအကုသိုလ်ရှိပါလေလှည့်ကြည့်လိုက်တော့ဟောတချို့အကုသိုလ်မရှိကြဘူးမရှိတော့အဲ့ဒီမှာနမတာဆိုရင်သူဆိုခြင်းဖြစ်ရပါတယ်တဲ့ကြောက်ရွံ့ခြင်းဖြစ်ရပါတယ်အဲဒီလိုကြောက်ရွံ့ခြင်းမဖြစ်အောင်လို့ကိုတရားတွေအားထုတ်တာကတရားထုတ်တဲ့ပုဂ္ဂိုလ်တွေကမကြောက်ပါဘူး ကိုယ်တရားတွေအားထုတ်တာတော့အကုသိုလ်တွေရှိဒါနာကုသိုလ်တွေပြုထားတဲ့ပုဂ္ဂိုလ်တွေလည်းဒါနာကုသိုလ်တွေအကုရတာပဲသူကငါဒါနာကုသိုလ်တွေလူတန်းထားတာတွေကဘယ်လောက်ဘယ်လောက်ရှိတယ်ဘယ်လိုကုသိုလ်တွေရှိတယ်ဆိုအဲ့ဒါတွေအာရုံပြုဒါနာကုသိုလ်လေးတစ်ခုကိုလည်းပဲအကုရပါတယ်အများကြီးဆိုပြောကြတယ်စိတ်စိတ်စိတ်စေရနာထက်တဲ့ဒါနာနဲ့စင်စင်ကြဲကြဲနဲ့လူတန်းပြီးတော့ထားတဲ့ကုသိုလ်လေးတစ်ခုကလည်းပဲသူကအကုရပါတယ်ဟုတ်လားသုံးလေး တခါတော့လူလာတာပဲဖြစ်စေကမူပေါ့အဲ့ဒါလည်းအာကုရပါတယ်သူကအဲသီလကလည်းအာကုရသရဏုံ၃ပါးနဲ့တော့၅ပါးသီလလူလူချင်းချင်းသာခြင်းစောင့်တည်ထားတဲ့ကုသိုလ်လေးတွေရှိအဲ့ဒါလည်းအာကုရတာသို့တော်လည်းကောင်းခင်ခင်လုံးလုံးအားကိုးရဆုံးကတော့ဘာဝနာအထုတာကတော့ဖြင့်အကောင်းဆုံးပဲတဲ့ဘာဝနာတရားလေးအထုတာလို့ရှိရင်တော့အားကိုးရရ ဘာဝနာတရားအထုတ်ရတဲ့ပုဂ္ဂိုလ်တွေကမိမိတရားလေးနဲ့နှလုံးသွင်းပြီးတော့နေရမှာပါ။ဒါလေးကအကုရာလေးပဲမဟာမကြောက်ကြမရှိဘူးသူက။ကိုယ်တည်းရှိတာလေယုတ်တရားနာတရားနှစ်ပါးရှိတာကိုအဲဒီယုတ်တရားနာတရားနှစ်ပါးပဲသူကသူယုတ်တရားနာတရားသူကသူဖြစ်ပြတဲ့တရားပဲလို့ဒါလေးကိုသိပြီးတော့ဒါလေးနှလုံးသွင်းပြီးတကလားပြီးသွားရင်ကြောက်ကြမရှိပါဘူးသူက။တရားထူရနေရင်တော့အထူးပြောကြမလို့တရားထူရလို့ အဲအရိယာမေဖို့ရလို့သောတာပန်ဖြစ်နေရင်တော့အဲ့တော့သာပြီးတော့အိုင်းလုံးမှာပေါ့လေအဲဒီလိုတရားထုပဲမရနိုင်အောင်တော့ကိုယ်ထဲမှာဒီယုံနာနှစ်ပါးပဲရှိတာပဲလို့ယုံနာနှစ်ပါးကိုသဘောကျပြီးသိပြီးတကလားနေတဲ့ပုဂ္ဂိုလ်အဲဒီယုံနာလေးတွေနှလုံးသွင်းရှုပြီးတော့သွားနေအာဟုရရပါလေအဲဒီလိုအာဟုရရအောင်လို့လည်းအခုတရားဆိုအထုတာဟာကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ဖြစ်စေကမူတဲ့ ယခုဘဝကခင်မတွေ့တာဇာတွေနဲ့ခွဲရတော့မယ်ဆိုတော့အဲ့ဒါကလည်းတာဝန်လေးတော့ပါတယ်ဒီကနေ့ကြတော့လေကုသိုလ်ကောင်းမှုရှိလို့ကုသိုလ်ကောင်းမှုပြည့်စုံတော့နောက်ဘဝကျရင်ယခုဘဝတဲ့ကောင်းမြတ်တဲ့ဘဝတွေရောက်မယ်ဆိုတော့ကိုယ့်ကိုယ်ကိုစိတ်ချရကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ကဒါပဲမလို့တဲ့ယခုမျက်မှောက်မှာခင်မင်းရင်းနှီးပြီးတော့နေတဲ့ပုဂ္ဂိုလ်တွေနဲ့မခွဲခြင်းဘူးတဲ့ခွဲပြီးတော့ကိုယ်တယောက်တည်းသွား ပစ္စည်းဥစ္စာတွေလက်ရှိတွေစွန့်ပြီးတကလားမသွားခြင်းဘူးတဲ့ဒါလေးနဲ့ခွဲခက်ခွာခက်ဖြစ်နေတယ်။ညာညာကြီးရှိတဲ့ပုဂ္ဂိုလ်ညာညာကြီးခွဲခက်မှာပေါ့လေကညာညာကြီးခွဲခွဲခက်မှာ။ဘုညာတကားဟိုတခြားနိုင်ငံတွေသွားတော့မှအမတန်သာသာရရဆရာမျိုးကိုသာသာရရလောက်ထားတဲ့နေရာတစ်ခုကိုရောက်တော့တယ်စဉ်းစားမိတယ်။အဲဒီမှာသာသာရရခါတဲ့ပြည်ကြီးရောမြို့တွေရောမိရင်းနဲ့ဘာတွေနဲ့သာသာရလောက်ထားတာ။ သွားပြီးတော့တွေ့တော့ဩဒီပုဂ္ဂိုလ်တွေကသာသာရာရာတွေတော့အမှန်တန်လောက်ထတာပဲလို့ဒီသာသာရာရာတွေကနေပြီးဒီနေ့ကျရင်သိတဲ့အခါကျသူတို့ဒါတွေခွဲရမှာတော်တော်ဝင်လေးရှာကြလိမ့်မယ်ဘုညာအောင်ပဲတော်တော်ဝင်လေးမှာပဲလို့ဟွန်းအဲတရားရှိတဲ့ပုဂ္ဂိုလ်ဆိုကိစ္စမမျိုးတရားမရှိတဲ့ပုဂ္ဂိုလ်တွေမှာဆိုသိဝင်လေးမှာဒီခွဲရမှာခွဲခဲ့ကြီးဖြစ်နေမှာတော့အမှန်တန်ဝင်လေးပြောနေတယ် ဒါကတာမန်ပုဂ္ဂိုလ်မပြောနဲ့မြတ်စွာဘုရားလည်းတဲ့တော့ခါကားတော့မှဇာမင်းကြီးတောင်မှအခွဲခက်နေလို့ဒုက္ခရောက်လို့တကယ်တည်းမှပဲအဲဒီဇာမင်းကြီးသူတွေကနေအဲနတ်သက်ကလည်းဂုံလို့ခုနှစ်ရက်လောက်ကြာလို့ရှိရင်နတ်နတ်ဘုရားသူရတော့မယ်ဆိုတော့ဘုရားနမိတ်တွေထင်တာကိုဘုရားနမိတ်ထင်တော့ခုနှစ်ရက်လောက်နေသူတွေတော့မယ်ဆိုတော့သူကသိချာသိရမာလာမိလာရန်ဒီ နတ်ပန်းနဲ့ညှိုးသွားတယ်နတ်ပြည်ရောက်ကလေးကပန်းစင်တဲ့ပန်းနဲ့ဘယ်တော့မှမညှိုးဘူးအခုညှိုးသွားတယ်ဝဋ္ဌာကိလေသာတွေအဝတ်သားတွေနတ်ဝတ်သားတွေလည်းအဲဟောင်းနှွမ်းပြီးတကလာသွားတယ်နတ်ပြည်မှာကြောက်ကလေးကနတ်ဝတ်သားတွေဟာဘယ်တော့မှဟောင်းနှွမ်းတယ်လို့မရှိဘူးဒီကူလူပြည်လောကလို့ဒူဝီပေးရတာခွာချရတာတွေပါလေညာပြီးဆိုးရတာပြင်ရတယ်မရှိဘူးသူကအဲသူကမဟောင်းမနှွမ်းမဲနဲ့ တက်တက်လွန်လွန်ကြီးဖြစ်နေတာတောက်တော့ပေါက်ပါကြီးဖြစ်နေတာလက်ကလေးကြားကကိစ္စေသေးတာမို့သားနေလက်ကလေးကြားကချွေးတွေလည်းကြားတာနတ်ပြည်ရောက်ကြလည်းကဘယ်တော့မှလည်းချွေးမကြဘူးလေအဲဒီကချွေးကြကာယေဝေဝဏိယံသံသာတိကိုယ်မှလည်း ။အိုမင်းရဲ့ရုပ်ဆိုတာမရှိဘူးရဲ့နတ်ပြည်ရောက်တဲ့ကပြွေရွယ်လေးကြီးတည်နေတာတဲ့။အဲ့ဒီခါကျတော့နတ်နတ်ဟာတခါလဲအိုရဲ့ရုပ်တွေပေါ်လာတယ်။အိုမင်းရုပ်ပေါ်။ဒေဝဒေဝသနေနာပြည်ရမယ်ဒီ။နတ်ပြည်မှာလည်းမမွေးလျော်မပျော်တော့ဘူးတဲ့။ဘယ်နေရာမှာနေလို့မှပျော်ပိုက်ခြင်းမရှိဘူး။ခြေတော်မှဆိုရင်ဘယ်တော့မှပြင်းတဲ့ခါမရှိဘူးဆိုတော့နတ်ပြည်မှာပြင်းစရာလည်းမကောင်းဘူးကွာ။ဘယ်တော့မှပြင်းတယ်လို့ညှဉ်းညူစရာမရှိဘူးတဲ့။အခုကတော့ မဲမှမပြောတော့ဘူးတဲ့သူကကိုဘုံဝိမာန်နဲ့နေရလို့လည်းမပြောအဲကဆိုတွေကြည့်နေရလို့လည်းမပြောအတိမှုတင်နာထောင်နေရလို့လည်းပဲမပြောအဲပြောဝဲစားတွေပါတွေသွားလို့လည်းမပြောအဘောပေါင်းနေနေရလို့လည်းမပြောဥယျာဉ်တွေသွားလို့လည်းမပြောဘယ်မှမပြောတော့ဘူးတဲ့စိတ်ကပူးနေတာပေါ့လေတရားတော်မယ်ဆိုတာသိနေလို့နေပါလိမ့်မယ်တရားတော်မယ်သိနေလို့ရှိရင်ဘယ်ပြောတော့မလဲအဲဒီဘုရားနမိတ်၅ပါးရှင်လို့ရှိရင်ခုနှစ်ရက်အတွင်းမှာနတ်ဆာစုရတယ်တဲ့အဲဒါကြောင့် ခုနှစ်အတွင်းစုရရတော့မှာပဲလို့ပြီးတော့လက်ရှိစိတ်စိတ်နေနဲ့ခွဲဖို့သူခက်တာကိုသူကကုသိုလ်ကောင်းမှုတွေရှိပါတယ်ကုသိုလ်ကောင်းမှုရှိလို့နောက်ဘဝဒီနောက်ဘဝပြီးလို့ရှိရင်လည်းပဲအဲဒီလိုနောက်ဘဝကောင်းနေပြန်ရနိုင်တယ်ဆိုတာသူကယုံကြည်ပါတယ်ဟွန်းဒါလည်းကောင်းတဲ့ဘဝတွေရမယ်ဆိုတာသူယုံကြည်ပါတယ်ဒါပေမဲ့လို့လက်ရှိစိတ်စိတ်နေစွန့်ပြရမှာကတော့ခက်ခွဲခက်အဲနာမည်ပြရတယ်နာသမီးချွေရနေနာသားချွေရနေ ။ကြာမြင်စီစိန်နာဘုံဘိမှန်နေအဲ့ဒါတွေကအများကြီးရှင်းလာဟိုဒါတွေပါရကြရအများကြီးရှင်းတယ်။အဲ့ဒါတွေတော့စွန့်သွားတော့မယ်။ဒါတွေစွန့်သွားပြီးတော့ဒါတွေကတော့ကိုယ့်ပစ္စည်းမဟုတ်တော့ဘူး။မျက်စိလေးမှိတ်ပြီးတော့ဟုတ်လားလူကြီးကပြောနေပြောမယ်ဆိုရင်မျက်စိလေးမှိတ်လိုက်တာနဲ့ဟိုမှာကိုယ်ကမဟုတ်တော့ကိုယ်ကတခြားရောက်သွားတယ်။အကုန်လုံးသူများဟာဖြစ်တော့မယ်။သူများပိုင်ဖြစ်တော့မယ်။ဒီမှာတခါတည်းတော့သူမကြည့်လို့ရှိရင်နောက်ထပ်တရားတယောက်အသေးရောက်အောင်ပါဘူး အဲဒီပုဂ္ဂိုလ်ကသာပိုင်ယူသွားတော့မှာအဲဒီတော့စိတ်မချမ်းသာတွေအများကြီးဖြစ်တယ်အဲဒီလိုစိတ်မချမ်းသာတွေအများကြီးဖြစ်ပြီးတော့စိတ်မသာချမ်းသာတွေအများကြီးဖြစ်ပြီးတော့ဒီဆိုရင်ကုဆွေးမှုတွေဘယ်သူကပဲဖြောင်းနိုင်မလဲလို့စဉ်းစားတဲ့အခါဒီတော့ကလည်းဘုရားမြတ်စွာဘုရားရှိတယ်မြတ်စွာဘုရားမှာပဲဖြောင်းနိုင်မှာပဲလို့ အဲယုံကြည်အားကိုးပြီးတော့မြတ်စွာဘုရားကြီးလာတယ်လာပြီးတော့အကျိုးအကြောင်းတွေလျှောက်တော့မြတ်စွာဘုရားတရားဟောတာသူကမေးခွန်းမေးပါတယ်အဲဒီမေးခွန်းမေးရတာနေဒီကလာတရားဟောတရားဟောလိုက်ဒီတရားနိုင်ရင်နိုင်ရင်နဲ့သောတာပန်ဖြစ်သွားသောတာပန်လည်းဖြစ်ရောနတ်သက်ကလည်းဒီချိန်မှာကုန်တဲ့ချိန်ဖြစ်လို့သာသုရိစေကြပြီးတော့တရားပဲပြောင်းပြီးတော့ဖြစ်တယ်သူသူကဒီနေရာလေးကလည်းမစွန့်ညင်မဲ့အောင်ဒီနေရာမှာပဲပြောင်းပြီးတော့ဖြစ်သွား အကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ကသူကဖြစ်နိုင်တယ်လို့ကိုယ်နေရာကိုထပြီးတော့နားဆိုရင်နားသူနေရာသူပြန်ပြီးတော့ဖြစ်နိုင်တယ်ဖြစ်တာမှဘဝအောင်ဘဝတွေလဲတာဘေးကပုဂ္ဂိုလ်တွေမသိလိုက်ဘူးတဲ့သူကကြားမင်းကတော့သူ့ဟာသူ့မို့ဘဝအဟောင်းသင်မှသိဘုရားကလည်းပဲမြတ်စွာဘုရားမို့သူသိဘေးကပုဂ္ဂိုလ်တွေမသိဘူးတဲ့ဘေးကနတ်ချွေရတယ်လို့အများကြီးရှိတာပေါ့အဲ့ဒါနတ်အသေးလားအဟောင်းလားမသိဘူးတဲ့ရှင်ဟုတ်လားဘုံကလည်းဒူးနေမှာပဲရင်ကပုံတိုင်းဒူးနေတယ်

တရားမင်းသစ်ပြန်ပြီးဒီကလာဖြစ်သွားတယ်အဲအဲ့ဒီတရားမင်းကြီးတောင်မှသေတဲ့အခါသေဖို့အကြောင်းစုံစည်းလာတဲ့အခါကာလကြတော့သိချင်းအကြောင်းပြုပြီးတော့မိမိလက်ရှိစစ်စဉ်နဲ့ခွဲရမှာအတွက်ဆိုရင်ဘူးဆိုရခြင်းနဲ့အများကြီးဖြစ်ရပါတယ်တဲ့ဒါကြောင့်မရဏပိဒုက္ခမရဏပိသေရခြင်းမိဒီဒုက္ခဆင်းရဲပင်ဒီတဲ့သေရတယ်ဆိုတာလည်းဆင်းရဲပဲ

အဲ့ဒါတော့အကြီးဆုံးပါပဲဥစ္စာမရဏဒုက္ခဆိုတာအကြီးဆုံးပဲဒုက္ခထဲမှာသူကအကြီးဆုံးပဲလေอืมအဲ့ဒါဒုက္ခသုံးခုပြီးသွားနော်ဖြစ်ဦးပြီးပြီနောက်ဆိုရင်ဓာတွေပူဆွေးဓာတွေအဲဆိုရင်ပူဆွေးဓာတွေငိုကြွေးဓာတွေအဲကိုဆင်းရဲပင်မမယ်ဆင်းရဲပင်မမယ်ဒါတွေကတော့သူ့ကဆင်းရဲတွေပါပဲဒါတွေနောက်နောက်သတင်းကြမှာဆက်ဟောမှာအချိန်နဲ့တော်တော်ကြာတော့ကြတယ် သူကဟိုနရဲ့ရက်နေလေးနိုင်ရှိတယ်မမရဘူးမရဘူးဆိုတော့ကျွန်တော်ချိန်တော်ကုန်သွားအဲနောက်တဲ့ညမှာဆက်ဟောမှာပဲအဲတော့ဒီကောင်းစဉ်လေးတွေတော့ပြန်ပြီးတော့ဆွေးအောင်လို့လားကောင်းစဉ်လေးဒီနေ့ရတယ်ကောင်းစဉ်ပေးတာကောင်းစဉ်ကလည်းစာနဲ့ကြည့်တာမှတော့ဝင်စိတ်စိတ်ထဲမှာပျောက်ပျောက်သွားတယ်ဖြစ်ကိုသေးရေဖြစ်ကိုသေးရေသို့ရင် ဆွေငိုကြွေးကိုနာခြင်းအဲဖြစ်ချင်းဇာတိဆင်းရဲတခုအိုခြင်းသရာဆင်းရဲတခုဖြစ်အိုသေရေးမရဏဒုက္ခတခုဆိုရင်ဆွေတောကဒုက္ခတခုတောကဆိုရင်ဆွေခြင်းငိုကြွေးပရိဒေဝဒုက္ခတခု ကိုနာခြင်းဒုက္ခလောကပရိပါဒုက္ခကိုဆင်းရဲတယ်ကိုနာခြင်းဆိုကိုယ်ထဲမှာဆင်းရဲပင်မှာအဲ6ခုရှိတယ်ဆိုရင်အိုးဆိုဖြစ်ဝသေးရေးဆိုရင်ဆိုငိုကြွေးကိုနာခြင်းဒီကဒုက္ခ6ခုနှလုံးမသာစိတ်ပြင်းစွာပူရာဆင်းရဲပင်နှလုံးမသာ င်းစွာသိခြင်းစွာပူရာဆင်းရဲတွင်ပူရာ ဒုက္ခဒေါမနတာဒေါမနတာနှလုံးမသားခြင်းစိတ်ဆင်းရဲနှလုံးမသားစိတ်ပြင်းစွာစိတ်ပြင်းစွာနှလုံးမသားတာဆင်းရဲတဲ့ခုစိတ်ပြင်းစွာပူတာသူကဆင်းရဲတဲ့ခုဒုက္ခဒေါမနတာဥပါယတာဆိုစိတ်ပြင်းစွာပူပန်စိတ်ထဲမှာဖြစ်မှဖြစ်ရလိမ့်ခြင်းဆိုရင်တောက်တော့နဲ့ပြင်းစွာပူပန်တဲ့ဥစ္စာတဲ့ဘယ်လိုဆင်းရဲတဲ့ခုပဲပြီးတော့ ဒီဘက်ကနှစ်ခုရှိတယ်ဒုက္ခနှစ်ခုပဲပါတယ်နှလုံးမသားဆင်းရဲကတစ်ခုစိတ်ကျဉ်းစွာပူပင်တဲ့ဆင်းရဲကတစ်ခုနှစ်ခုပဲမုန်းသူနဲ့တွေ့မုန်းသူနဲ့တွေ့ချစ်သူကွယ်ချစ်သူ

မရတာလို့ဒုက္ခဆိုသူတို့ပြောတယ်မရတာလို့ဒုက္ခဆို ရှိနေရင်လည်းမဝရအောင်တောင်းတာပါလို့စသည်ပေါ့လေမရနိုင်တဲ့ဥစ္စာတွေလျှောက်တောင်းတာတဲ့ဥစ္စာအဲ့ဒါလည်းဆင်းရဲပဲတဲ့မဖြစ်နိုင်တာတွေတောင်းတာတွေလားမရတော့လည်းဒုက္ခအဲ့ဒါဒုက္ခတွေဒါတော့ဘယ်နှခုရှိသွားတော့ဆိုရင်ပထမပုဂ္ဂိုလ်6ခုဒုတိယပုဂ္ဂိုလ်2ခုတတိယပုဂ္ဂိုလ်2ခုဆိုတော့10ခုမမရတာလို့ဒုက္ခဆိုတာကသူကအိသဝုကာတဒုက္ခလို့ခေါ်တယ်။ပါဠိလိုတော့အိသဝိကာတ အလိုပစ္စည်းတာပေါ့အလိုတိုင်းမဖြစ်ဘူးဆက်တခုအဲဒါကဒုက္ခဆက်တခုဒါကအသေးစိတ်ဒုက္ခတွေဆက်တခုတို့တို့ပြောရရင်တဲ့ဗန်ခိတ်ဒေနာမစုပါဒနဲ့ခန္ဓာတို့ကအချင်းချုပ်အချင်းပြောမယ်ဆိုလို့ရှိရင်တော့တစ်မျိုးတည်းပါပဲဥပါဒနဲ့ခန္ဓာ၅ပါးဒုက္ခပဲတဲ့ဒါကြောင့်မို့တို့တို့ပြောရရင်ဆွဲလာနိုင်ရ၅ခန္ဓာသစ္စာဒုက္ခဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေ အဲ့ဒါကလူရင်းပါပဲဆွဲလာနိုင်တယ်ငါပဲလို့ထင်မှဆွဲလာနိုင်တဲ့တရားတွေငါဥစ္စာပဲလို့ပါရပြီးတော့ဆွဲလာနိုင်တဲ့တရားတွေအဲ့ဒီတဏှာရင်းကြီးနဲ့ဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေရှိတယ်တဲ့အဲ့ဒီခန္ဓာ၅ပါးတရားတွေဟာဒုက္ခသစ္စာတရားတွေပဲမိမိတဏှာအတွင်းဝင်ပြီးတော့နေတဲ့အဲ့ဒီခန္ဓာ၅ပါးတရားတွေကငါပဲလို့လည်းထင်မှတ်နေကြတယ် ငါဥစ္စာပဲဆိုပြီးငါကိုယ်ပဲငါလက်ပဲငါခြေပဲငါမျက်စိပဲငါစိတ်ပဲစသည်ဖြင့်ဒီလိုဒီမှာပြီးတော့ตายရပြီးတော့သဘောကျတယ်အဲဒီလိုဆွဲလာပြီးတော့နေတဲ့ဥပါဒณะခန္ဓာ၅ပါးတရားတွေဒုက္ခသစ္စာပဲတဲ့သူကတစ်ခုသူကတော့အသေးစိတ်ကိုသူကတော့အချင်းချုပ်ပဲအပေါင်းပဲအဲဟိုတစ်ဆက်တစ်ပါးသောအသေးစိတ်ဒုက္ခတွေက ဒီဥပါဒณะခန္ဓာ၅ပါးကိုမှီပြီးတော့ဖြစ်တယ်ဒီဥပါဒณะခန္ဓာ၅ပါးရှိရင်30တပါးသောဒုက္ခတွေဖြစ်တယ်အဲဒီဥပါဒณะခန္ဓာ၅ပါးမရှိရင်30တပါးသောဒုက္ခတွေမရှိဘူးအဲတော့အသေးစိတ်ဒုက္ခသစ္စာက30ပါးဝေဘာပြီးဟောတယ်အပေါင်းလိုက်အားဖြင့်ဗာမင်ညအကုန်လုံးခြုံပြီးတော့ဟောတာကတော့ဥပါဒณะခန္ဓာ၅ပါးဒုက္ခသစ္စာတစ်ပါးဟော

စိတ်နဲ့အာရုံနဲ့တွေ့တဲ့ဖသတို့စေသောအာထုံမှုစေရနာတို့လူချင်းမှုလောဘတို့မလူချင်းမှုအာလောဘတို့ယုံကြည်မှုပြည်ညုံမှုသဒ္ဓါတို့အစသည်အဲဒီလိုတရားတွေကသင်္ခါရခန္ဓာတရားတွေပဲဒါတွေရှုမိတဲ့ခန္ဓာသင်္ခါရခန္ဓာကိုရှုမိတယ်။နောက်သိတဲ့စိတ်ကလေးတွေရှုမိတာဝိညာဉ်နဲ့ခန္ဓာ။ခန္ဓာ၅ပါးတစ်ခုခုတော့ရှုမိတာပဲ။ဓွားကြောက်ပါကပေါ်တိုင်းပေါ်တိုင်းသာရှု ဖြစ်ပေါ်လာတာလေးဖမ်းရှုလို့ရှိရင်ဒီခန္ဓာ၅ပါးတဲ့တစ်ခုခုတော့ရှုမိတယ်အဲ့ဒီခန္ဓာ၅ပါးဒုက္ခသစ္စာတရားတွေပဲညူဖောင်းတယ်ပိန်တယ်ရှုမှတ်နေတာယုတ်တရားတွေပဲဒုက္ခသစ္စာကိုယ်ရဲ့ဆန့်တယ်ဆိုရင်လည်းယုတ်တရားဒုက္ခသစ္စာอืมစိတ်ကူးတဲ့ကြံစည်ရဆိုလို့ရှိရင်ဖြင့်ဝင်တဲ့ခန္ဓာကစိတ်ကူးပဲလုံးတစ်ခုကိုပြုကျင်တယ်လှုပ်ကျင်တယ်ဆိုကြတော့သူကသင်္ခါရခန္ဓာအဲကိုယ်တည်းကညောင်းတာပူတာခြင်းကခဲတာတွေစိတ်တွေကဝမ်းမြောက်ဝမ်းသာတာတွေမှတ်လိုက်ပြန်ဝေဒနာဝေဒနာခန္ဓာ

သွားကြောက်ပါပေါ်တိုင်းပေါ်တိုင်းရှုနေလို့ရှိရင်ထိုက်တရားလည်းဆိုတာသိနေပါလေဒါတွေကိုသိအောင်လည်းပဲရှုရတယ်ဒုက္ခသစ္စာပရိညေယဒုက္ခသစ္စာဒုက္ခသစ္စာပရိညေယပိုင်းခြားသိရမယ်ယောဂီပုဂ္ဂိုလ်ကကိုယ်တိုင်းကိုယ်ကလည်းသိချလက်နဲ့ကင်ကြည့်တယ်လို့ကိုဒီတရားသဘောလေးတွေပိုင်းခြားပြီးတော့သိရမယ်အဲဒါပိုင်းခြားပြီးတော့သိအောင်လို့လည်းပဲအခုအားထုတ်ပြီးတော့နေကြနောက်သေးနေကြမှာဆက်ပြီးတော့ပြောရမယ်ရှုဖို့နေအခုရှုဖို့နေကိုမရောက်သေးဘူးကွာရှုဖို့သိဖို့နေကဒါတွေသုံးမှပြောရမယ် ဘူးဒီမရောက်သေးဘူးသူတို့ပြောလို့ရှိရင်လည်းများများပြီးပါတယ်ဒါဖြည်းဖြည်းသုံးလုံးလည်းနားလည်အောင်လည်းဖြည်းဖြည်းချင်းပဲပြောတယ်ခရီးတော်သိညာအောင်လည်းဒီရားဒီအရိယသစ္စာ၄ပါးသောတရားတို့ကိုရွှေသာနာကမှာသာဓမ္မသနာကုသိုလ်ကစေတနာရဲ့သွမ်းအာနုဘောတို့ကြောင့်ယူရနာပရိဒါမတော်ကောင်းမြတ်စွာဘုရားဟောကြားသောအရိယသစ္စာ၄ပါးတရားတို့ကို